ဒီကနေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်နတ်တော်လာစုပ်12ရက်ခရစ်နှစ်2021ခုနှစ်ဒီဇင်ဘာလ30ရက်နေ့ဇာတာပရိနေ့ညနေ6နာရီနဲ့3မိနစ်ချိန်ခါမှာဒီနေ့ဇူလဝရဏသုတ်တံတဏ္ဍကိုစတင်ပါတယ်စတင်ပြီးတော့ဖွင့်လှစ်ပါတယ် ပြီးခဲ့တဲ့ဘတ်တုံးကဒီဓမ္မဒိဏသီရိမကနေပြီးတော့ဝိသခဒကာကြီးကိုအနာဂံဝိသခဒကာကြီးကို ပြန်ပြီးတော့ဖြေကြတဲ့ပထမအဖြေပေါ့လေအဲ့ဒါလေးမှာအဆုံးသတ်ခဲ့ပါတယ်သူကတော့ဒီစကလုံးတွေကတကယ်အရိယာကြီးများက မေးတဲ့သူကအနာဂံဖြေတဲ့သူကယဟန္တာ ထိုနာဂယန္တာပုဂ္ဂိုလ်ရဲ့ဘဝလွတ်ရလွတ်ကြောင်းတရားတွေကိုမင်းမြတ်ညတာဖြစ်တဲ့အတွက်ကြောင့်မလို့နော်အမတန်နင်းနေတဲ့တရားတွေပါ အမတန်နင်းနေတဲ့တရားတွေပါဦးဇင်းတို့ဟောဇတ်စတိုရီမှာဓမ္မပဒစတိုရီတွေဓာတ်ဇတ်စတိုရီတွေကိုနားထောင်သလိုမျိုးမဟုတ်တော့ဘဲနဲ့တကယ်ကိုဓမ္မအသာတက်တဲ့နော်အပြီးဒီမှာစကလုံးလေးနဲ့အုံထားတဲ့အမတန်အစစ်မြင့်တဲ့စကလုံးကြီးတွေနဲ့သုံးထားတာဖြစ်တဲ့အတွက်ဒီစကလုံးတွေကို မိမိတို့ကတော့နားထဲမှာရင်အောင်တော့ကြားဘူးလိမ့်မယ်ဒါပေမဲ့တကယ်လုပ်ငန်းခွင်မှာဘယ်ကဲ့သို့နှလုံးသွင်းရမလဲဆိုတာကြတော့နော်နားလဲတဲ့လူတော်တော်လေးနဲပါတယ်ဦးဇင်းတို့ယခုယောဂီတွေမင်းမြန်ကြည့်တဲ့ခါတွေမှာအဲလူရင်းကိုတိတ်မရောက်ကြဘူးเนาะဒါကြောင့်ဦးဇင်းကဒါလေးတွေကိုနည်းနည်းအချိန်ယူပြီးတော့ရှင်းပေးပါမယ်เนาะဒါကြောင့်ပြီးခဲ့တဲ့အပတ်ကအဖြေလေးကိုပဲပြန်ပြီးတော့ဆက်ချင်ပါတယ်เนาะ သက်ကာယသက်ကာယဆိုတာဘယ်ဟာကိုခေါ်ပါသလဲလို့ဆိုတဲ့မေကုနဲ့ပတ်သက်ပြီးတော့ဓမ္မဒေနာထေရီမာကြီးကနေပြီးတော့မှဒီဝိတာခဒါကကြီးကိုပြန်ပြီးဖြေတဲ့အဖြေလေးအဲ့ဒီကပဲစကြပါစို့เนาะဓမ္မအောက်ကအဖြေတွေစက်တိုက်တူသွားရအောင်။ gain ဒီတခါတော့စာရဖတ်ကိုမို့ကြော welcome back တင်ပါဗျာ welcome ကန်တာတော့ gain တခါတော့ကျူးစိုးရတယ်ဗျာအဲ့တော့အလုံးဒီဟိုတဲ့လေးကိုเนาะဒီအဖြေဆိုတာလေးကပဲစဖတ်ပေးပါ။ သူ့ကိုဗတ္တမတစ်ပိုက်စီပဲဖတ်တာပေါ့နော်အဖြေလေးကိုလည်းအတိတ်ပဲပြောရအောင် guys စပြီးတော့ဖတ်ပြပါဗျအဖြေဒါယကဝိတာခဤငါးပါးသောဥပါဒနာခန္ဓာတို့ကိုသက္ကာယဟုမြတ်စွာဘုရားဟောတော်မူအပ်ပါ၏ဤငါးပါးတို့ဘူဒီမာယုတ်ဥပါဒနာခန္ဓာဝေဒနာဥပါဒနာခန္ဓာတင်ညာ ဥပါဒါနဲ့ခန္ဓာသင်္ခါရဥပါဒါနဲ့ခန္ဓာဝိညာဉ်ဝိပဥပါဒါနဲ့ခန္ဓာတို့ဖြစ်၏ဤငါးပါးသောဥပါဒါနဲ့ခန္ဓာတို့ကိုတက္ကရာဟုမြတ်စွာဘုရားဟောကြားအပ်၏ဟုတ်ပြီအဲ့တော့ဝိဇ္ဇနတရားစခန်းနေသွားတိုင်းသွားတိုင်းဒီစကလုံးကနော်တရားဟောတဲ့ဆရာတော်တွေကဒါကြော်စွားလို့မရဘူးထဲ့ကိုထဲ့ပြီးတော့ရှင်းပေးရပါတယ် ရှင်းပြရတဲ့ခါကျတော့မိမိတို့နားတော့နာယူဝနေလောက်ကြပါပြီတရားနာကြတရားထိုင်ကြနဲ့เนาะဒါပေမဲ့ဦးဇင်းတို့ကိုကနေပြီးတော့ကိုယောဂီတွေကိုသိစေခြင်းနဲ့အတိုင်းတာเนาะဟောထားပါတော့ဗျာကိုလိုခြင်းနဲ့အတိုင်းတာလောက်ဒီတို့နားလည်ပြီလားလို့မေးကြည့်လိုက်ရင်အဲ့လောက်ဒီနားမလဲကြအောင်เนาะဦးဇင်းတို့တရားစစ်နေတော့သိတယ်တရားအမေးဖြေတယ်လောက်တဲ့ခါမှာသိတယ် အဲဒါကြောင့်ဦးဇင်းဒီစကလုံးနေနဲ့ပတ်သက်လို့ရှင်းတဲ့ခါကျရင်အချိန်လေးယူပြီးတော့ဖြည်းဖြည်းပေါ့နော်တလုံးချင်းတလုံးချင်းရှင်းကြတာပေါ့သူကအဘိဓမ္မာစကလုံးနဲ့သုံးထားတော့ဦးဇင်းတို့အဘိဓမ္မာကြီးလည်းတိတ်နှိုက်လို့မဖြစ်ဘူးအဘိဓမ္မာသင်တန်းဖြစ်သွားလိမ့်မယ်ဒါတော့အဘိဓမ္မာလည်းရှောင်လို့မရပြန်ဘူးနော်သူကရှောင်လို့မရဘူးအဘိဓမ္မာဆိုတာကသဘာဝစကလုံးနဲ့သုံးတာကိုပြဥပမာခင်ဗျားတို့နော်ဟောဓာတုဗိရပညာဒီလေလာလို့ရှင်သူရဲ့ဓာတ်စကလုံးနဲ့ကြက်ကြတယ်လို့ပြောဟုတ်တယ်မလားနော်ဦးဇင်းတို့လည်းပဲဒါ ဒီဗိဓမာစကလုံးနေဆိုတာကြက်ထားရတာပဲနော်သဘောတရားနဲ့လိုက်ပြီးတော့ဒါလေးကိုလိုက်မှတ်လို့မရသူ့ရဲ့စကလုံးအခေါ်အဝေါ်တွေကိုကြက်ထားရတယ်စိတ်ဆိုတာဘယ်ဟာစေတသိက်ဆိုတာဘယ်ဟာရုပ်ဆိုတာဘယ်ဟာဒါဘယ်ဟာမှတပါအခြားမရှိဘူးဘယ်ဟာကြက်ပဲပြီးမှအဲ့ဒီစကလုံးတွေရဲ့အတိဘေကတတ်တတ်တစ်ခါသွားတယ်ဗဇတ်ထက်ကိုရအောင်ကြက်တာတစ်ခါအတိဘေဆိုလိုရင်းကသူ့ရဲ့အဲဆိုလိုရင်းကအတိဘေကဘယ်ဟာဆိုအဲ့လိုနှစ်ခုခွဲပြီးတော့လေ့လာရပါတယ်ဒါတော့ဝိဇာခဒကာကြီးကဓမ္မဒိန္တာထေရီမကြီးကို နော်တက်ကာယတက်ကာယဆိုပြီးတော့ပြောနေပါတယ်တဲ့လောကမှာဒီတက်ကာယဆိုတာကဘယ်ကာကိုပြောတာလဲမြတ်စွာဘုရားကတက်ကာယနဲ့ပတ်သက်လို့ဘယ်လိုဟောခဲ့တယ်လဲလို့ပထမဆုံးမေးခွန်းသူမေးထားတယ်ဒါတော့အဲ့ဒီမေးခွန်းကိုနော်ဓမ္မဒေနယန္တာထေရီမကြီးကဒါယကဝိတာခါတဲ့ဤငါးပါးသောဥပါဒณะခန္ဓာတို့ကိုတက္ကာယဟုမြတ်စွာဘုရားဟောတော်မူအပ်ပါ၏ဆိုတော့ဒါသူအဖြေကိုအချင်းချုပ်ဖြေလိုက်တယ်နော်ဒါတော့ ဥပါဒာနဲ့ခန္ဓာ၅ပါးတို့ကိုဘာလို့ပြောတယ်လဲဆိုရင်တက်ကာယလို့ပြောတယ်။ဒါတော့ဒီနေရာမှာတစ်ခုမှတ်ခဲ့ရမှာကတက်ကာယနဲ့ဥပါဒာနဲ့ခန္ဓာဥပါဒာနဲ့ခန္ဓာနဲ့တက်ကာယတူတူပဲလို့မှတ်ခဲ့ပါ။နော်။ဥပါဒာနဲ့ခန္ဓာနဲ့တက်ကာယတက်ကာယဆိုတာနဲ့ဥပါဒာနဲ့ခန္ဓာနော်။မှတ်ခဲ့နော်။တခါတည်းဒီမှာဗျာ။တူတူတူပဲလို့မှတ်ခဲ့။နော်ပထမတာစကလုံးတော့ကွဲမနေဘူးလား။စကလုံးတော့ကွဲပါတယ်။ဒါပေမဲ့အရာကောက် အရာကောက်ဆိုတာသူ့ရဲ့မူရင်းတရကိုအရာကောက်ကိုပြောတာဘယ်ဟာကိုဆိုလိုတယ်လဲလို့ထောက်ပြပါဆိုရင်အရာကောက်အဲ့ဒီအရာကောက်ကြတာအတူတူပဲအဲကြောင့်တက်ကာယလို့ခေါ်တဲ့ဟာကဘသူ့ကိုပြန်ပြီးတော့တက်ကာယဘသူ့ကိုပြောတာလဲဆိုရင်ဥပါဒာနဲ့ခန္ဓာ၅ပါးကိုပြောတာနော်အဲ့ဒါလေးကိုပထမမှတ်ဒါကြောင့်ဥပါဒာနဲ့ခန္ဓာကိုပဲတဲ့ခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာတို့ကိုမြတ်စွာဘုရားကတက်ကာယလို့ဟောထားပါတယ်တဲ့ဒါကြောင့်အဲ့ဒီမှာဥပါဒာနဲ့ခန္ဓာဆိုတာဘသူတွေလဲလို့ဆိုပြီးတော့မှအကျေပြန်ပြီးတော့အောက်က ဖွင့်ဆိုပြတယ်အဲ့ဒါဒုတိယနော်ဒါတော့ဒီဒီ၅ပါးလို့ဆိုတာဘာတွေလဲဆိုတော့ယောဥပါဒณะခန္ဓာဝေဒနာဥပါဒณะခန္ဓာတင်ညာဥပါဒณะခန္ဓာသင်္ခါရဥပါဒณะခန္ဓာဝိညာဉ်ဥပါဒณะခန္ဓာဆိုပြီးတော့မှ၅ပါးရှိတယ်အဲ့ဒါတော့ဤ၅ပါးသောဥပါဒณะခန္ဓာတို့ကိုတက်ကာယလို့ခေါ်ပါတယ်ဟောဒါတော့ဒီနှစ်ခုကတူမသွားဘူးလားတူသွားပါတယ်ခင်ဗျာတူသွားပြီဒါကြောင့်မိမိတို့အဲ့ဒါလေးကိုမှတ်ထားပါ တက်ကာယလို့အတန်ကြာရင်ကိုကချစ်ချင်းသဘောကောင်းတဲ့မှာပေါ်လာမှာကဘသူ့ကိုပြောနေတာဥပါဒာနဲ့ခန္ဓာ၅ပါးကိုပေါ်ပေါ်ရပါမှာဗျာဟုတ်တယ်ဒါကိုပြောနေတာဒါကိုယဉ်ညွှန်းပြီးတော့ပြောနေတာနော်အဲ့တော့ပြီးခဲ့တဲ့ဘတ်တုန်းကတော့ဦးဇင်းဒီရဲနဲ့ပတ်သက်ပြီးတော့မှတက်ကာယဆိုတာနဲ့ပတ်သက်ပြီးတော့မှနည်းနည်းလေးရှင်းပြီးပြီဒါပေမဲ့ဒီစကလုံးလေးတွေကတော့ကထပ်ထပ်ရှင်းကြတော့ပေါ့နော်ဒါကလည်းအရင်တစ်ပတ်ကမပါဘူးဆိုတော့ ဒါကတကားနားမလဲလို့မဖြစ်ဘူးစာဖတ်တဲ့လူကနားလည်နေမှာခုမြတ်ဒက်ခဏနဲ့မလဲတကားတောက်ခဏပြန်ဖြစ်နေမှာဟုတ်လားဒါမှရှည်သွားနောက်လိုက်ညီမှာဒီတော့မလဲလဲရပါဘူးခင်ဗျာမသိလို့ပါခင်ဗျာလို့တော့မဖြစ်တော့ဘူးလားတတိယနားထောင်လိုက်ပါလေခင်ဗျာဟောဟုတ်ပြီသာဓုပါတကားဒီမှာခင်ဗျာဒါတော့ဒီမှာသက်ကာယဒါလေးထပ်ဖတ်ပြီးပါနော်သက်ကာယဟူသည်တင်ပါခင်ဗျာသက်ကာယဟူသည်အဘယ်နီအရှင်မဓမ္မဒိဏသက်ကာယသက်ကာယဟုခေါ်နေကြပါ၏ ဘယ်ရာကိုတက္ကာယဟုမြတ်စွာဘုရားဟောတော်မူပါသနည်းအဲ့ဒါတော့အောက်ကတက္ကာယဆိုရယ်နော်ဒီမှာဗျာတက္ကာယဟူသည်ထင်ရှားရှိသောယုံနံအပေါင်းကိုတက္ကာယဟုခေါ်သည်တအပေါင်းကာယတထင်ရှားရှိသောကာယယုံနံအပေါင်းထင်ရှားရှိသောယုံနံအပေါင်းသည်ခန္ဓာမစဲဖြစ်ပြနေသောကြောင့်ဒုက္ခသစ္စာလည်းဟုတ်၏ อืมဟုတ်ပြီဒါသက်ကာယရဲ့တလုံးချင်းအတိတ်ပဲကိုဖွင့်တာเนาะသက်ကာယသက်ကာယဆိုတာတဲ့ထင်ရှားရှိသောယုံနာအပေါင်းကိုသက်ကာယလို့ခေါ်ပါတယ်ဒါတလုံးချင်းဆိုတော့တနဲ့ကာယနဲ့ပေါင်းထားတယ်ဒါတော့တကာယတကာယလို့ဆိုရင်ဆိုရတာမချောလို့ကာကြီးနှလုံးဆင်ပြီးတော့သက်ကာယလို့ဒီလိုနောက်ဆုံးပုတ်ပြီးတဲ့ချိန်ခါမှာအဲ့ဒီလိုပြီးပါတယ်ဒါတော့တဆိုတဲ့တလုံးကထင်ရှားရှိသောเนาะဒါကိုတဲ့တဲ့ပို့ပြောမယ်ဆိုလို့ရှိရင်အခုလောလောဆယ်ဖြစ်နေတော့လို့မှတ်ထားပါเนาะကိုယ့်ဘာသာကို နော်အခုလောလောဆယ်ဖြစ်နေတာနော်ဒါတော့ထင်ရှားရှိသောဆိုတာကဒီစကလုံးလေးကိုနားလဲတဲ့လူတိတိကျကျနားလဲတဲ့လူနည်းတယ်နော်ထင်ရှားရှိသောဆိုတာရုပ်နာနေထင်ရှားဖြစ်နေတယ်ဆိုတော့တဲ့တဲ့ကြပြောဘယ်ဟာဖြစ်တာလဲလို့အဲ့လိုထောက်မေးလိုက်ရင်သူတို့မပြောတတ်တော့အဲ့ဒီထင်ရှားတော့ဆိုတာဘာကိုပြောတာလဲလို့မေးမပြောတတ်တော့ဒါကြောင့်ထင်ရှားဆိုတာအခုဖြစ်နေတာကိုပြောတာထင်ရှားဖြစ်တယ်ဆိုတာဘာလဲအခုဖြစ်နေတာကိုပြောတာဖြစ်နေတာပြောတာဒါကြောင့်ထင်ရှားရှိသောကာယကတော့ ယုံနံအပေါင်းနော်ကာယဆိုတာအပေါင်းစုပြောတာနော်တော့ယုတ်ကလည်းအပေါင်းစုကာယကိုရင်ပေါ့နော်ယုတ်စုနံစုအဲ့ဒီနေရာမှာဒီကာယဆိုတဲ့စကားလုံးကဒါလေးလည်းတစ်ခုထပ်မှတ်ပြီးပါကာယဆိုတာခန္ဓာကိုယ်ကြီးကိုပြောတာမဟုတ်ဘူးဒီနေရာမှာကာယဆိုတဲ့စကားလုံးကထွက်တာကနော်ခန္ဓာကိုယ်ဆိုတဲ့ဒီဟာကြီးကိုလည်းကာယလို့ထွက်တယ်လို့နော်တစ်ခါတလေကြလို့ရှိရင်ဒီခန္ဓာကိုယ်ကြီးကိုမညွန်းပဲနဲ့အုပ်စုအုပ်စုအုပ်စုလေးတွေကိုလည်းညွန်းတယ်အဲ့ဒါကခန္ဓာဆိုတဲ့စကားလုံးနဲ့သွားတူတယ်နော် ဒါတော့ခန္ဓာကလည်းအစုပဲဒီနေရာမှာခန္ဓာဆိုတဲ့စကားလုံးလည်းအစုပဲပြီးတော့ကာယဆိုတာလည်းအပေါင်းအစုပဲဒီနှစ်ခုအတူတူပဲယဉ်ညွတ်တယ်အတူတူပဲယဉ်ညွတ်တယ်နော်ဒါကြောင့်ကာယလို့ပြောလိုက်ရင်ဦးဇင်းတို့ကဒီတော်တော်များများအကုန်လုံးလောက်နေပါဒီ body ကြီးပဲပုတ်ပုတ်ပြဒီနေရာမှာဒါမလို့ခြင်းဘူးဝိပဿနာရှုရမယ့်နေရာကိုယဉ်ညွတ်ထားတာဖြစ်တဲ့အတွက်ကြောင့်ပရမတ်ခန္ဓာလိုခြင်းတာဒါကြီးပညာကြီးဥဒ္ဒစာယုတ်ကြီးနော်ပရမတ်ဆိုတာအခုဖြစ်ရင် အခုပြက်ပါတယ်အခုပြက်ရမှာအဲဒါကြီးကပြက်လားမပြက်ပါဘူးဗျာမပြက်ဘူးမပြက်ဘူးပညာကြီးဥရိစာယုတ်ကြီးဒါတော့ပရမတ်ဆိုတာကအခုဖြစ်အခုပြက်အဲ့ဒါလို့အခုဖြစ်အခုပြက်တဲ့ခန္ဓာကိုယဉ်ညွတ်တာဖြစ်တယ်လို့ပရမတ်ဖြစ်နေတယ်ဒါတော့ဘာတွေလဲဆိုအခုလောလောဆယ်မြင်စိတ်ကြားစိတ်နားစိတ်စားစိတ်ထီးစိတ်သိစိတ်အဲ့ဒါကိုယဉ်ညွတ်နေတာဒါကြောင့်အခုနော်ဟိုဘက်ကျမှစကလုံးထပ်ပြီးတော့အကျယ်ရှင်းကျက်သွားတာပေါ့နော်ဒါကြောင့်ထင်ရှားရှိသောဆိုတာ ဒီနေရာမှာလောလောဆယ်ဖြစ်နေတဲ့ရုပ်တွေနာမ်တွေကို ပြောနေတယ်လို့အဲ့ဒါလေးကိုနော်မှတ်ခဲ့ပါဒါကြောင့်ဒီနေရာမှာကာယဆိုတာအပေါင်းအစုနော်ဘာတွေလဲဆိုရုပ်ကလည်းရုပ်ဘက်ကအပေါင်းရှိတယ်သူ့အုပ်စုရှိတယ်နာမ်ဘက်ကလည်းနာမ်ရှိတယ်ဒါတော့အဲ့ဒီနှစ်ခုကိုပေါင်းပြီးတော့ခန္ဓာ၅ပါးထပ်ဖွဲ့ရတယ်နော်ရုပ်အစုနာမ်စုနှစ်ခုပေါင်းရတယ်ဒါတတ္တဝါတစ်ခုရဲ့အတွင်းထဲမှာရှိတဲ့သူသူ့ရဲ့မူရင်းတွေပေါ့နော် origin တွေပဲဒါဂျာနာတွေကယောက်ျားမင်းမပုဂ္ဂိုလ်တော်တော်ခေါင်းခါချေလက်ဆိုတာနောက်မှပုံသဏ္ဍာန်တွေပြည့်ညတ်တွေထည့်ပြီးတော့ပြောထားရတာ ခေါ်လို့သုံးလို့ရအောင်လို့ဒါကြောင့်တက္ကာယလို့ပြောရင်နော်ဘသူကိုပြောတာလဲဆိုအခုလောလောဆယ်ဖြစ်နေစေယုတ်နံအပေါင်းအစုကိုနော်တက္ကာယလို့ခေါ်တယ်ဒါတစ်ခုပြီးပြီနော်နောက်တစ်ခုအဲ့ဒီတက္ကာယဆိုတဲ့ယုတ်နံကအခုပြောပြီးပြီလေဒီစိတ်တစ်ခုဒီအခုဖြစ်ပြီးရင်အခုပြစ်တယ်ဖြစ်ပြီးရင်ပြစ်တယ်ဒီလိုခဏမစက်တောက်လျှောက်ဒီလိုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေဒီဖြစ်ဖြစ်ကလေးကတန်းစီသွားမနေဘူးလား တန်းစီသွားပါတယ်တန်းစီသွားနေအဲ့ဒီလိုမျိုးတန်းစီပြီးတော့နော်ရှင်းနေနောက်ရှင်းနေနောက်တစ်ခုနဲ့တစ်ခုအကြောင်းကျိုးစစ်ပြီးတော့သွားတယ်ဒီတိုင်းကြီးတော့ဘလိုက်မသွားဘူးနော်အကြောင်းကြောင့်အကျိုးအကြောင်းကြောင့်ကျိုးဒီလိုဆက်ဆက်မှုလေးတွေရှိရတယ်အဲ့ဒီလိုဆက်ဆက်ပြီးတော့မှသူကဒီလိုဇက်တဲ့ဇက်တဲ့ဇက်တဲ့သွားတယ်ဒါပြောမယ်ဆိုရင်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပဲဒါပဲဒါတော့ပြောမယ်ဆိုရင်မြင်စိတ်ဖြစ်နေမြင်စိတ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုသွားတယ်ကြားစိတ်ဆိုလဲကြားစိတ်ဖြစ်ဖြစ်ဖြစ်ဖြစ်အဲ့ဒါလေးကတောက်လျှောက်နော်အဲ့ဒီလိုဖြစ်တဲ့ဟာဒီတတ္တဝါရေလို့ဖြစ်တဲ့အချိန်ကစပြီးတော့ နောက်ဆုံးဘယ်ကြမှာဆုံးတယ်လဲဆိုရင်ရန်တာတို့ရဲ့နောက်ဆုံးစုတိစေရောက်ခါမှာဆုံးသွားတယ်ဘယ်တော့မှမရဘူးရတယ်ဆိုတာမရှိဘူးလူဓာသေးပြီးတော့ကြံရိတ်ခက်မယ်နန္တရားကတော့ဒီဘက်ကစုတိကနေဟိုဘက်ကပဋိသန္ဓေဆိုတော့ဘဝတစ်ကိုတခါထပ်မလာဘူးလားထပ်လာပါတယ်ဗျာထပ်လာတယ်နော်ဟိုဘက်ကျအဓိပ္ပာယ်တွေထပ်လာလိမ့်မယ်ဒါကြောင့်မလို့လူကတော့သူ့ရဲ့တတအရာနော်သို့မဟုတ်သူ့ရဲ့ကာရှိသလောက်နေပြီးရဲ့နော်ဟောဒီခန္ဓာကိုယ်ကြီးကဒီမှာနော်ရုပ်ကဒီဘက်ပြက်ကြံနေလိမ့်မယ်နော်ချုပ်ကြံနေလိမ့်မယ် ဒါပေမဲ့နံကြတော့သုတိပြီးတော့ပရိသန်တွေဒီကြားထဲမှာချုပ်တာရှိလားမရှိပါဗျာမရှိဘူးကြားထဲမှာအနန္တရပစ္စည်းနဲ့ဒီဘက်ကအဆုံးဒီဘက်ကအစကတ်ရပဲကြားထဲမှာဘာမှမရှိဘူးဒါအနန္တရပစ္စည်းနဲ့ကျေးဇူးပြုထားတာဒါကြောင့်မလို့သူ့ရဲ့ဖြစ်တဲ့သဘောမှာပဋ္ဌာန်းရဲ့တတ္တိတွေနဲ့နော်ဒီလိုဇက်တက်ဇက်တက်ဇက်တိုက်သွားတယ်ဒါတော့အဲ့ဒီလိုမျိုး ဖြစ်ပြီးရင်ပြစ်ဘာလာလာဖြစ်ပြီးရင်ပြစ်ပဲရှိတယ်အဲ့ဒီဖြစ်ပြစ်နေတဲ့သဘောဒီရုပ်ထက်မှလည်းဖြစ်ပြစ်နာမ်ထဲမှလည်းဖြစ်ပြစ် အဲ့ဒီလိုမျိုးအကြောင်းကြောင့်အကျိုးအကြောင်းကြောင့်အကျိုးဖြစ်ပြီးရင်ပြစ်တာကိုကြတော့သင်္ခါရတော့မဟုတ်သင်္ကတလို့ခေါ်တယ်။ဘာလဲလဲ။သင်္ကတပါဗျာ။သင်္ကတသင်္ကတဆိုတာနော်အကြောင်းကြောင့်ဖြစ်လာရတဲ့အကျိုးပေါ့နော်ဆိုလိုတာကတစ်ခုချုပ်တယ်တစ်ခုပေါ်တယ်အဲ့ဒီဖြစ်တာနဲ့ချုပ်တာကြားမှာနော်သူတို့ကချုပ်သွားပြီးရင်ချုပ်တာနဲ့နောက်ကပြစ်တာကြားမှာအကြောင်းနဲ့အကျိုးဆက်ဆက်မှုရှိတယ်ဒါကြောင့်မလို့အကြောင်းကြောင့်အကျိုးအကြောင်းကြောင့်အကျိုးပြီးတော့ဖြစ်တယ်ပြစ်တယ်ဖြစ်တယ်ပြစ်တယ်ဒီလိုမသွားဘူးလား အဲ့လိုသွားပါတယ်ဗျာအဲယုံနာအပေါင်းကအဲ့လိုခဏမစဲဇက်တိုက်လို့ပြောတာဘယ်တော့မှမရဘူးအဲ့ဒီလိုမျိုးဇက်တိုက်ဖြစ်နေတဲ့အတွက်ကြောင့်မလို့နော်ဒီဖြစ်နေတဲ့ဒီယုတ်ဒီနံဒီဖြစ်ပြီးရင်ပြည့်တဲ့သဘောနဲ့သွားတဲ့အတွက်ကြောင့်သစ္စာလေးပါးတဲ့ကြတော့အဲ့ဒါကိုဒုက္ခသစ္စာလို့ခေါ်၏။ gain နောက်ထပ်တလုံးတိုးမသွားဘူးလားတိုးပါတယ်ဗျာတလုံးတိုးသွားတယ်နော်ဒါကြောင့်ဟောဘက်ကြရင်အဲ့ဒီသုံးလုံးပြန်ထပ်ရှင်းမယ်ဒါတော့နောက်တစ်ခုဟောဘက်ကိုထပ်သွားမယ်နော်ဒါတော့ကောင်းပြီဗျာ ဒါတော့ဒီနေရာမှာအခုဥပါဒံဆိုတဲ့စကားလုံးလေးကိုသတိပဋ္ဌာန်သင်တန်းတုန်းကလည်းပြောခဲ့ပြီးပြီသို့တော့ခဏခဏကြားတော့ပို့ပို့မှတ်မိတာပေါ့နော်ဒါတော့ကောင်းပြီမှတ်မိသားမှတ်မိပြီးသားလူလည်းပဲပို့ပြီးတော့ကြည်တာပေါ့ဗျာမမှတ်မိသေးတဲ့လူလည်းထပ်မှတ်မိတာအောင်လို့အဲ့ဒါလေးဖတ်ပြပါဥပါဒာနဲ့ခန္ဓာဟူသည်ဥပါဒာနဲ့ခန္ဓာဟူသည်စွာလန်းတတ်သောဥပါဒံတို့အာယုံဖြစ်သောယုံ nant တရားများပင်ဖြစ်သည်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 ထိုအစွမ်းလန်းခံရသောယုံနာများသည် ထင်ရှားရှိသောကြောင့်တက္ကာယဟုခေါ်သည်ဟုတ်ပြီတက္ကာယကိုထပ်ပြောနေတာချဲ့ပြနေတာပေါ့နော်တက္ကာယနဲ့ဥပါဒာနဲ့ခန္ဓာစောစောကပြောခဲ့ပြီးပြီဥပါဒာနဲ့ခန္ဓာဆိုတာဘာတူလဲဆိုရင်တက္ကာယတက္ကာယဆိုတာဘာတူလဲပြောရလဲဥပါဒာနဲ့ခန္ဓာဒါတော့တက္ကာယဆိုတဲ့အသုံးကြားရင် तू ကသူ့ရဲ့မူရင်းတရေကိုဘာတူလဲလို့မေးရင်တိတိကျကျ သိဖို့ခက်လို့အပေါ်ကနည်းနည်းပြန်ပြီးတော့ထပ်ရှင်းပြတာနော်ဥပါဒณะခန္ဓာကိုနားလည်အောင်လို့တော့ဒေဗိဒန်တန်တန်းတို့ကလည်းဦးဇင်တော်တော်လေးရှင်းပြပါပြီခုတခါနည်းနည်းလေးပဲရှင်းပါတော့မယ်အများကြီးတော့မပြောတော့ဘူးအောက်မှာနည်းနည်းပြောအောက်ကြရင်သဘောပေါက်ပါလိမ့်မယ်ဆွဲလန်းတတ်သောဥပါဒံတဲ့ခိုင်ဒကာရီမတ်မိဒကာရီမတ်မိသေးလားမသိဥပါဒံတရားကဘယ်နှပါးရှိဥပါဒံဆိုတာဘယ်သူနဲ့ဘယ်သူလဲဆိုရင် မိဥပါဒံတရားကတဏှာနဲ့ဒိဋ္ဌိပါဗျာဟာဒါကဒီကတော့ဂုံတုထွက်သွားပြီဟုတ်တယ်အဲ့လိုမှတ်မိတာကျေးဇူးတင်တယ်သာဓုပါနော်ဥပါဒံကဆွဲလန်းတတ်တော့ तू ကဆွဲလန်းတတ်တဲ့သဘောရှိတယ်နော်ဒါတော့ तू ကမြုပ်ထားတာတကယ်တမ်းကျတော့သူ့ရဲ့နောက်ကဥပါဒံဆိုတဲ့နောက်ကတဏှာရဲ့ဒိဋ္ဌိရဲ့နှစ်ပါးမို့လားအမှန်ဗျာအဲ तू ကတဏှာနဲ့ဒိဋ္ဌိနှစ်ပါးအဲ့ဒီတဏှာဒိဋ္ဌိနှစ်ပါးကို သူကသူတို့နှစ်ပါးကဆွဲလန်းတတ်တဲ့သဘောတဘာဝရှိလို့ဥပါဒံလို့ခေါ်တယ်နော်ဒါတော့သူကအဲဒီအနောက်နားလေးမှာနော်နောက်လာလေးမှာအဲ့ဒါတွေဦးစင်းချက်ပြီးတော့ထပ်ထည့်ထားပါတယ်နော်အဲနားလဲပိုလင်စေအောင်လို့တဏှာကလည်းအာယုံကိုตายရပြီးတော့နှစ်သက်ပြီးတော့ဆွဲလန်းတယ်ဒိဋ္ဌိကြတော့ပုဂ္ဂိုလ်တ attva အနေအချင်းတလကောက်မြဲတယ်ဆိုတဲ့အနေအချင်းတလကောက်သူကအဲ့ဒီလိုအမြင်မှားပြီးဆွဲလန်းတယ်ဟောตายရပြီးတော့ဆွဲလန်းတာကတဏှာ နော်မြင်လိုက်တဲ့ယုံ nant တွေကိုနော်ပုဂ္ဂတ္တဝါသူငါပဲအတ္တပဲရဲ့လို့ထင်ပြီးအမြင်မှားပြီးဆိုတာကဒိဋ္ဌိဒါတော့အဲ့ဒီနှစ်ခုဟာဆွဲလန်းတတ်တဲ့သဘောချင်းတူလို့သူ့ကိုဥပါဒံလို့ခေါ်တယ်ဒါတော့အဲ့ဒီဒီတဏဒိဋ္ဌိဆိုတဲ့ဥပါဒံကသူ့ရဲ့ ਨੇ ဘယ်ကလောကီ ਨੇ ဘယ်ကြီးတစ်ခုလုံးသူသူ့ ਨੇ ဘယ်သူအာယုံပြုတ်လို့ရတယ်သူအာယုံပြုတ်လို့မရတာကလောကုတ္တရာဘယ် ਨੇ ဘယ်လဲ လောကုတ္တရာအာယုံပြုလို့မရပါဘူးလောကုတ္တရာတရားလောကုတ္တရာဆိုတာမေစိတ်နဲ့ဖို့စိတ်တွေပေါ့ဗျာမေလေးပါဖို့လေးပါအဲ့ဒီမေလေးပါဖို့လေးပါဆိုတဲ့စိတ်တွေစေတသိက်တွေကသူကခန္ဓာတော့ခန္ဓာပဲအစုကိုအစုဆိုရင်ခန္ဓာကြီးပဲအစုဆိုရင်ခန္ဓာလောကီဘက်ကလည်းအစုနော်ရုပ်စုနာအစုလောကုတ္တရာပဲကြတော့လောကုတ္တရာစိတ်မှာကြတော့နန္တရားအစုဒါတော့မေစိတ်ဖို့စိတ်တွေကလည်းအစုပဲသို့သောအဲ့ဒီ message ဖို့စိတ်တွေက login နဲ့ဘက်ကလွတ်ပြီးတော့ကြော်ထုတ်ပြီးတော့သူက လောကုတ္တရာနယ်ပယ်တဲ့ကိုလည်းဝန်သွားရောဥပါဒံကသူ့နယ်ပယ်လွန်းတော့မလိုက်နိုင်တော့မလိုက်နိုင်တော့မစွဲနိုင်ဘူးဒီ message ဖို့စိတ်တွေကိုဥပါဒံကမစွဲနိုင်ဘူးဒါကြောင့်တရားရှုမှတ်တယ်ဆိုတာစွဲလန်းနိုင်တဲ့ရုပ်တွေနာမ်တွေခန္ဓာတွေကိုသာရှုရတာမစွဲနိုင်တဲ့အရိယာဒီဒီ message ဖို့စိတ်တွေကိုသွားပြီးတော့မရှုရဘူးမရှုနိုင်ဘူးရှုလည်းမရှုနိုင်ဘူးကိုယ်မှလည်းမရှိဘူးနော်ဒါ message ဖို့စိတ်တွေဆိုတာကိုရဖို့အတွက်ရည်ရွယ်ချက်ပန်းတိုင်ပဲ အော်မိတ်စိတ်ဖို့စိတ်တယ်ဆိုတာဒီလိုကောင်းတယ်ဒီလိုမြတ်တယ်ဒီလိုချမ်းသာတယ်ဒီလိုအေးချမ်းတယ်ဒီလိုငြိမ့်တယ်ဒါဒီဟာတွေကိုရောက်ဖို့တို့ကိုယ့်ရဲ့ပန်းတန်အဖြစ်ထားရမှာနှစ်တဲ့လိုလားတောင်းတာတဲ့အဖြစ်နဲ့ထားမှာအိဋ္ဌံကန္တမနာပန်းတဲ့နော်အိဋ္ဌံတို့လိုလားဒီလောကုတ္တရာတရားဆိုတာလိုအပ်တဲ့တရားလိုချင်စရာကောင်းတဲ့တရားကိုလောကီဘက်ကဒုက္ခတွေကိုကန္တန်နှစ်သက်ဘွယ်ရှိတယ်မနာပန်းနော်နှစ်သက်မြန်နှုတ်ဘွယ်ရှိတယ်အဲ့ဒီလိုမျိုးအိဋ္ဌံကန္တမနာပန်းနှစ်သက်ဘွယ်မြန်နှုတ်ဘွယ် လိုအပ်ဖွယ်ရှိတယ်လို့စိတ်ထဲမှာထားပြီးတော့ပန်းတန်ဖြစ်နဲ့အာယုံယူထားမယ်ပန်းတန်ဖြစ်နဲ့ထားမယ်ဒါပဲလောကုတ္တရာတရားကိုဝိပဿနာမရှိရဘူးဘာဖြစ်လို့လဲသူ့ကိုတဏှာဒိဋ္ဌိမစွဲနိုင်လို့ဒါတော့ကိုကယောဂီတယောက်နည်းနည်းဆိုရင်ဒါဆိုရင်ဘယ်လိုထားမလဲအေးအဲ့ဒါတွေကတို့ရောက်ရမယ်ရရမယ်သိရမယ်တရားပန်းတိုင်ထားအဲ့ဒါပဲဒါတော့လောကီယောဂီကဘာလဲဆိုရင်လောကီယုတ်တဲ့နံတွေကိုရှုရမှာဘာဖြစ်လို့လဲဆိုတော့လောကီယုတ်နံတွေကဘု து နယ်ပယ်ထဲမှာလဲဆိုတော့ ဒီဥပါဒဏ်နယ်ပယ်ထဲမှာနော်ဘယ်ဘယ်နယ်ပယ်ထဲမှာလဲဥပါဒဏ်နယ်ပယ်ထဲမှာပါဥပါဒဏ်နယ်ပယ်နော်လောကီထဲမှာဖြစ်သည်မြကြိတ်တဲ့နေရာဒေသမှာဖြစ်နော်ကြိုက်တဲ့နေရာဒေသမှာဖြစ်အဲ့ဒါဥပါဒံကလှမ်းပြီးတော့အာယုံပြုတ်လို့ရတယ်အာယုံပြုတ်လို့ရတဲ့အခါကျတော့ဒီ30ဘုံထဲမှာနေမယ်ဆိုလို့ရှိရင်ဥပါဒံဘယ်လိုလုပ်လို့မတော့နော်သုတ္တဝတ္တဘုံဆိုတာအရိယာပုဂ္ဂိုလ်ကြီးတွေနေတာအနာဂတ်နဲ့ရန်တာနေတာ အနာဂံအဖြစ်နဲ့တုတ်တာဝတ္တဘုံကိုရောက်လို့ချင်းသူ့မှာတဏှာမကုန်သေးဘူးမကုန်သေးဘူးတေးသေးလေးကြံနေသေးတယ်နောက်ဆုံးအဆင့်ဆိုတော့ तू လည်းပဲတုတ်တာဝါဒဘုံဂျမာကြီးဖြစ်ရတာလေးကို तू ကလည်းပဲသဘောကျသေးတာပဲအမတန်ကောင်းတဲ့နေရာရောက်တော့နော်ဟိုအောက်ဆင်းအောက်ဆင်းကြတော့ဟာလိုချင်စရာမကောင်းဒါတော့အထက်ထက်ရောက်တော့အောက်မှာလို့ဒုက္ခတွေကမရှိဘဲနဲ့နဲနဲနဲနဲပြီးတော့ဒုက္ခကနေပြီးချမ်းသာကများလာတယ်အောက်မှာကျတော့ဒုက္ခကများပြီးချမ်းသာကနော် အသားမရှိတဲ့အယိုးကိုက်တဲ့ခွေးလိုပဲတဲ့ဥပမာကတော့ခရိုင်ရိုက်မယ်နော်အယိုးကိုခွေးကနော်ဘာမှစားကြံမရှိတဲ့ခွေးကအယိုးမြင်တဲ့ခါကျတော့အယိုးကိုကိုက်ကြည့်တော့တန်ငန်ရည်လေးနဲ့နော်အယိုးမှာအညီတက်ကလေးမရှိဘူးလားရှိပါတယ်ခင်ဗျာသွားပြီးတော့အသားလေးများရှိလဲမလားလို့သွားပြီးတော့ကြိုက်တယ်ကအညီနံလေးထွက်တယ်အဲ့ဒီအနံလေးကသူ့နှာခေါင်းမှာလာပြီးတော့ဇွဲတယ်လာပြီးတော့ထင်တယ်ဒါတော့อืมငါတေရလေးနဲ့ရိတ်ကြည့်တော့ခမွှွှွှွှွှပဲနော် ခံမွေးမွေးဆိုတော့ဒီထက်မှာတော့အသားကောင်းနေရှိလက်အောင်မယ်ဆိုပြီးတော့အဲ့ဒီအယိုးကြောက်ကြီးကိုဝါတာနော်ဝါတဲ့ခါကျတော့ဘယ်မလဲအယိုးကြောက်ဆိုတာအတွင်းထဲမှာ तू ကြိုက်လို့ကွဲသွားရင်လည်းအထက်မှာအသားရှိလားမရှိပါဗျာအေးဗျာပုထုဇဉ်များအဲ့ဒီတိုင်းပဲအဲ့ဒါဝါနေကြတာလေဓာတ်တွေကောင်းတာရှိလဲဦးမလားဓာတ်တွေကောင်းတာရှိလဲဦးမလားဆိုပြီးတော့နော်ဒါတော့အတွင်းထဲကအယိုးကြီးတာသွားနေတာကျိုးပဲ့ခြင်းပဲ့သွားမယ်အေးသွားကောင်းရင်လည်းအယိုးတာကွဲခြင်းကွဲသွားမယ် तू ထင်တဲ့အသားအတွင်းထဲမှာရှိလား မရှိပါဗျာအလွန်ဆုံးဘာပဲရလိုက်တယ်လဲဆိုတော့ချင်းစီပါဗျာအညီနာ6ပါပြီဆိုမှတကားလည်းချင်းစီသွားပြောနေစီအယုံမှာကတ်ကြံနေတဲ့အညီနံကလေးပြောတာအဲ့ဒါလေးကအကောင်းဆုံးဖြစ်နေကြံခဲ့တာပဲဒါပဲရှိတယ်လို့ပြောတာဒါတော့အောက်ဘုံတွေမှာကနော်ရှိလိမ့်မယ်ရှိလိမ့်မယ်လို့ထင်ပြီးတော့နော်ခွေးခွေးပင်ကလေးကအယုံကြောင့်ဝါသလိုဝါနေတာတဲ့ချမ်းသာမရှိဘူးတဲ့ အထင်ပဲရှိတယ်နော်ဒါတော့အယိုးကြောင့်မှရှိတာအသားမှမရှိပဲအတွင်းနဲ့လဲနော်မျောလင်းချင်းနဲ့ဒါကြိုက်နေတာအယိုးကြီးကွဲသွားတာတွေ့လားလို့မတွေ့ပါဘူးရှိတော့ဘူးအယိုးခြောက်သွားပြီဆိုရင် ခမရထင်တဲ့အယိုးကချင်စရာလဲအခေါင်းပွားကြီးအယိုးတွေမှာနော်ခမရမယုံရင်ခမရဆရာကိုမသွားကြည့်ပါလားလို့လူတီပိသားကြာကြီးဆိုလို့ရှိရင်ဘာချင်စီမှယူခေါင်းကြီးဟုတ်လို့မလားတင်ပါဗျာတဲမှာပေါ့ပွားကြီးကြံနေခဲ့တယ်လေပေါ့ပွားကြီးပဲဘာမှမရှိတော့ဆိုတော့အဲ့ဒါကအောက်ပုံနေ ဒါတော့ဗြမဘုံရောက်တဲ့ခါကျတော့အထက်ကိုရောက်လေရောက်လေနော်သူကရုပ်တတချို့ဆိုမရှိတော့ဘူးဒါတော့နော်အရူပဆိုရုပ်မရှိဘူးဒါတော့တုတ်တာဝတ္တဆိုတာရုပ်ရှိသေးတယ်ဆိုပေမဲ့သူတို့ကျတော့ဆင်းရဲအမတန်နဲ့ပြီးတော့နော်ချမ်းသာကမြောက်တယ်အဲ့ဒီဖြစ်ရတဲ့ဘဝကိုသူကနော်သဘောကျမှုလေးရှိသေးတယ်ဘဝတဏ္ဍကြံသေးတယ်ဘဝတဏ္ဍကြံသေးတယ်ဆိုတော့တဏ္ဍရဲ့လက်ချက်ပဲမလားဒီမှာဗျာတဏ္ဍရဲ့လက်ချက်ပဲဒါကြောင့်မလို့ဒီ လောကီနယ်ပယ်မှာဒီယုတ်ဒီနာနေဖြစ်နေသေးတယ်ဆိုလို့ရှိရင်တဏ္ဍာဒိဋ္ဌိကအာယုံပြုတ်နိုင်တယ်အာယုံပြုတ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဦးဇင်းတို့ကကာမကာမဘုံသားတွေဖြစ်တဲ့အတွက်ကြောင့်ကိုယ့်ရဲ့ကာမဘုံမှာဖြစ်နေတာကြည့်လိုက်စမ်းနော်ဘလောက်ပဲလှုပ်ရှုပ်တယ်ပြောပြောဦးဇင်းတို့စိတ်6မျိုးပဲဖြစ်တယ်နော်မျက်လုံးနဲ့မြင်တဲ့စိတ်နားနဲ့ကြားတဲ့စိတ်နှာခေါင်းနဲ့နားတဲ့စိတ်ရှာနဲ့စားတဲ့စိတ်ထိရင်သိတဲ့စိတ်တွေးခေါ်ကြံတွေးတော့ကြံစီတဲ့စိတ်ဒီစိတ်6မျိုးပဲရှိတယ်အုပ်စုဖွဲ့ရင်လေတော့ category ခွဲလိုက်ရင်6မျိုးပဲရှိတယ် ဒါတော့အဲ့ဒီဖြစ်စိတ်တွေကဘယ်အချိန်မဲ့ဖြစ်ဖြစ်နော်အိတ်နေတဲ့အချိန်ကလွဲရင်မေ့နေတဲ့အချိန်ကလွဲရင်တိစိတ်တွေဖြစ်နေတဲ့အချိန်ခါမှာနော်မိမိကမိမိတွေ့လိုက်တဲ့အာယုံကလေးကိုကြိုက်ချင်းမကြိုက်ချင်းနေဆိုတာဟာနော်တခါတည်းတွဲပါမသွားဘူးလားတွဲပါပါတယ်တွဲပါသွားတယ်သဘောကျနှစ်သက်ရင်တဏှာနဲ့နော်ဆွဲပြီးသားပဲဆွဲပြီးသားပဲတကယ်လို့မြင်လိုက်တဲ့ခါကျလို့ရှင်လဲမြင်တဲ့ကောင်းတာလေးကိုကြည့်ပြီးတော့မှ နော်မြင်လိုက်ရတဲ့အရာလေးကိုတာယာပြီးတော့မှလည်းပဲနော်မြင်တာကငါဟာငါငါပိုင်းတဲ့အရာစသည်ဖြင့်တဏှာနဲ့ဒိဋ္ဌိကပေါင်းပြီးတော့ဆွဲတာအဲ့ဒါကြောင့်မလို့မိမိတို့လက်ရှိမြင်စေပစ္စုပန်တဲ့တဲ့နော်အခုမြင်လိုက်တဲ့အခါမှာမြင်စိတ်အဲ့ဒီမြင်တိုင်းမြင်ကြားတိုင်းနားတိုင်းစားတိုင်းထိတိုင်းဒီတိုင်းမှာမြင်စိတ်ဆိုရင်လည်းပြန်ပြီးတော့အုပ်စုဖွဲ့ကြည့်ရင်ခန္ဓာ၅ပါးပဲနော်ဒါကြောင့်မြင်စိတ်ခန္ဓာ၅ပါးကြားစိတ် ခန္ဓာ၅ပါးပဲနာမ်စိတ်ခန္ဓာ၅ပါးစားစိတ်ခန္ဓာ၅ပါးထိစိတ်ခန္ဓာ၅ပါးတိစိတ်ခန္ဓာ၅ပါးဒီစိတ်နဲ့တွဲပြီးတော့အဲ့လိုမျိုးယုတ်နဲ့နာမ်တစ်ခုနော်တော်တော်မခန္ဓာ၅ပါးအဲ့ဒါဖြစ်နေတယ်ဖြစ်တော့တကယ်အစစ်မှန်ဖြစ်တာကနော်အကြောင်းနဲ့အကျိုးဥမာမြင်စိတ်ဆိုလို့ရှိရင်အပြင်ဘက်ကအစင်ယူပါယုံနဲ့အတွင်းဘက်ကစိတ်ကုပ္ပတာရအကျင်းနဲ့တိုက်တော့မြင်စိတ်မဖြစ်ဘူးလားဖြစ်ပါတယ်ဗျာအဲ့ဒီထဲမှာခန္ဓာ၅ပါးဖြစ်နေတာဒါတော့အဲ့ဒီခန္ဓာ၅ပါးကိုမမြင်ဘူးထို ဖြစ်စဲယုံနာဒီလည်းပဲဖြစ်ပြီးရင်ပြတ်တဲ့သဘောမရှိဘူးလားရှိပါတယ်ဗျာအကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်ရတဲ့သဘောမဟုတ်ဘူးလားဟုတ်ပါတယ်ဗျာအဲအကြောင်းကျိုးဒါကြောင့်သူကဖြစ်နေတာဒီပစ္စုပန်ယုံနာခန္ဓာထိုဖြစ်နေတဲ့ယုံနာခန္ဓာဒီလည်းပဲအခုဖြစ်ပြီးရင်အခုဖြစ်တယ်ထိုဖြစ်နေတဲ့ယုံနာခန္ဓာဒီလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးဟုတ်တယ်မလားတိမဗျာအဲ့တော့အကြောင်းကြောင့်ဖြစ်တဲ့အကျိုးဖြစ်တဲ့သင်္ခတတရားမမြဲဘူး तू ဖြစ်ပြီးရင်ပြည့်ရတာပဲဒါကြောင့်နောက်ထပ်နောက်ထပ်နောက်ထပ် သူ့အကြောင်းနဲ့သူ့ကြိုးသူ့အကြောင်းနဲ့သူ့ကြိုးအဲ့လိုဆက်ဆက်ဆက်ဆက်ဆက်ဆက်စတိုက်ဖြစ်သွားတာဒါတော့အဲ့ဒီခါမှာသူ့အတွင်းထဲကဖြစ်နေတဲ့ပစ္စုပန်ယုံနာနေရဲ့ဆက်သွယ်ကြောင်းကြိုးဖြစ်ဖြစ်သဘောကိုမမြင်တဲ့ခါကြတော့နော်ဘသူဝင်လာတယ်လဲဆိုတော့ဟောဒီနေရာမှာနော်ဒီဖြစ်နေတဲ့ယုံနံကိုမိမိကအပေါ်တယ်မဲ့မြင်တာဥစဉ်တော့ဒီပညာခန္ဓာကိုကြီးပဲမြင်လိုက်တော့မြင်လဲရတဲ့သဘောတို့မြဲတယ်ဆိုတဲ့နေဆအနေနဲ့လဲဆွဲတတ်တယ်အနိစ္စလို့မမြင်ဘူးဆိုရင်အတွင်းထဲမှာဖြစ်တာကရှိနေတာကဖြစ် ပြစ်ဆိုတော့ကမြဲတဲ့သဘောရှိလားမရှိပါဗျာမရှိဘူးဒါတော့မြဲတဲ့သဘောမရှိဘူးအနိစ္စအဲ့ဒီအနိစ္စရဲ့ဖြစ်မှုသဘောဒီပြဉ္ညာကြီးအောက်မှာဖုံးနေတယ်ဖုံးနေတော့ပြဉ္ညာကြီးကိုပဲမြင်တဲ့အခါကျတော့မြင်နေရတဲ့နော်ပြဉ္ညာသဘောတဘာဝကိုသူကအပေါ်တင်ကြည့်နော်အနိစ္စသဘာဝကိုမသိတဲ့အခါကျတော့ impermanent nature ကိုမသိတဲ့အခါကျတော့ तू က permanent အဖြစ်နဲ့ဆွဲတာနေစာတဲ့ဒီမှာစစပြီးတော့အဆွဲပါအဆွဲဖြစ်တာပဲ ပြီးတဲ့အခါကျတော့ယုံနံဆိုတာကနော်အစက်မပြတ်တလက်ဆက်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုတာစောစောပြောထားတာမရှိဘူးလားရှိပါတယ်ဗျာရှိတယ်ဒါတော့ကန်စဉ်းစားကြည့်လူတွေကဖြစ်ပြီးရင် ဖြစ်လာတဲ့အရာကိုမြဲတာကိုကြိုက်သလားမမြဲတာကိုကြိုက်သလားမြဲတာကိုကြိုက်ပါတယ်မြဲတာကိုကြိုက်တယ်မြဲစေခြင်းတယ်ဒါပေမဲ့သဘာဝတရားသဘာဝခန္ဓာကြီးကတင်္ကတတရားတွေကဖြစ်ပြီးတာနဲ့ပြက်ပါတယ်ဗျာပြက်တယ် gain ကိုယ်စန္ဒနဲ့သူတို့ဖြစ်တာနဲ့ကြိုက်သလား မကြိုက်ပါဗျာမကြိုက်ရင်ကောင်းတယ်လားမကောင်းဒုက္ခဖြစ်မလားဒုက္ခဖြစ်မလားဒုက္ခပါဗျာဟုတ်တယ်အဲ့ဒါကိုကျုပ်တို့မမြင်ဘူးအဲ့ဒီဒုက္ခဆိုတဲ့သဘောဒါနဲ့ဒါတော့ဒီနေရာမှာကဒုက္ခဆိုတာကနာကျင်ကြိုက်ခဲတာပြောတာမဟုတ်ဘူးသင်္ကတတရားတို့ရဲ့အဖြစ်နဲ့အပြစ်သဘောလေးရှိနေရင်ထိုအပြစ်နဲ့အပြစ်သဘောတည်ကြိုက်ချင်စရာမကောင်းလို့ပုထုဇဉ်တွေကပုထုဇဉ်တွေမြန်မာကျက်ကမြဲတာကြိုက်တယ်တဘာဝတရားကမမြဲဘူးမမြဲတဲ့အတွက်ကြောင့်မလို့မမြဲတဲ့တဘာဝသည်ကိုယ် ကိုယ့်ရဲ့အလိုနဲ့မကိုက်တော့ဒါကြီးကမကောင်းဘူးဆင်းရဲတယ်ဆိုတာဒါပြောတာနာရာကျင်နာကြိုက်တာခက်တာဒါကိုပြောတာမဟုတ်ဘူးဒါတော့သင်္ကတခန္ဓာအဲသင်္ကတတရားတို့ရဲ့မမြဲခြင်းကြောင့်เนาะထိုတရားသည်ဆင်းရဲဤတဲ့ဒါကိုဒုက္ခလို့ပြောတာဒါတော့ကောင်းပြီအဲ့ဒီထက်မှာဒါကဖြစ်နေတဲ့အစင်းထဲမှာဖြစ်စဉ်ကိုမမြင်တဲ့ခါကျတော့เนาะဒီဦးဇင်းတို့မျက်လုံးနဲ့မြင်လိုက်တဲ့အခါမှာအမြင်ခံရတဲ့ယူပါယုံအစင်းကို နော်ခုနပြောတဲ့အနိစ္စဆိုတဲ့သဘောတရားဒုက္ခဆိုတဲ့သဘောတရားမမြင်ဘူးဒါတော့ကိုမိမိကမြင်နေပြီးတော့သိတဲ့သဘောနော်အဲ့ဒီသိတဲ့သဘောလေးမှာကိုယ့်ဘက်ကနေကြည့်ရင်အတ္တကလေးမသေးတဲ့အတ္တကလေးကရှိနေလို့သာငါတို့ကမြင်တာကိုသိတာငါကြီးပဲဆိုရင်ဒါကြီးအယုတ်ကြီးအယုတ်တက်တဲ့အခွန်ကြီးနော်အခွန်ကြီးဒါတော့အတ္တဆိုတဲ့ဇီဝကောင်အတ္တဇီဝကောင်လေးနော်ထဲ့ထားလို့ပါနေလို့ရှိနေလို့ မျက်လုံးကမြင်လိုက်တဲ့အခါမှာမြင်ရတဲ့အဆင်းယူပါယုံကိုသိတာအဲ့ဒီသိတာဒီအတ္တလေအဲ့ဒီအတ္တဘယ်တော့မှမသိဘူးနော်အတ္တသေယုံမရှိဘူးအဲ့ဒီတော့အဲ့ဒီလိုမျိုးအသက်ရှင်နေသော အတ္တကောင်လို့စိတ်ထဲမှာဒါလေးရှိတယ်ရေလို့ခံယူထားတာနော်ဒါကြောင့်မလို့အတ္တဆိုတဲ့နေရာမှာလည်းမှတ်ထားပါနော်ဒီကောင်အတ္တကြီးတယ်ကွာဒီကောင်အတော့အတ္တကြီးတယ်ကောင်ဆိုတဲ့နေ့စဉ်သုံးစကလုံးအတ္တနဲ့ဒီအခုပြောတဲ့ဝိပဿနာရှုတဲ့အတ္တနဲ့မတူပါဘူး နေ့စဉ်သုံးစကလုံးအတ္တကနော် selfish ဖြစ်တာကိုပြောတာနော်ကိုချင်းမစားတတ်တာလောဘကြီးတာနော်ဒါပဲဒါကိုပဲအတ္တဆန်တယ်လို့ပြောတာဒါပေမဲ့ဝိပဿနာရှုတဲ့အခါမှာအတ္တကအဲ့ဒီနေ့စဉ်သုံးအတ္တနဲ့မဆိုင်ဘူးမတူဘူးတခြားစီဒီဝိပဿနာရှုတဲ့အခါမှာအသက်ကောင်ဇီဝကောင်အတ္တကောင်လက်ပြကောင်ဆိုတာကဦးဇင်းခဏခဏပြောတယ်နော်အသက်မသေးတဲ့တကောင်းငင်ကထာဝရဗြဟ္မာကြီးကနေပြီးတော့မှ မိခင်မာသာအတ္တကြီးပေါ့ဗျာမဟာအတ္တကြီးကနေစัจ java လာအနန္တဖြန့်ပြီးတော့အသက်ရှင်နေတဲ့ဇီဝအတ္တလေးပေါ့ခါတဲ့ရေးလို့မတွက်နိုင်လောက်စัจ java လာအနန္တဖြန့်လွှတ်လိုက်တာဒါတော့အဲ့ဒါတွေကနေပြီးတော့မှလူပုံရောက်တဲ့အတ္တကောင်လေးတွေကလူဖြစ်မွေးဗြဟ္မပုံရောက်ရင်ဗြဟ္မလိုမွေးနတ်လူပြေရောက်နတ်လိုမွေးတိလိစ္ဆာန်ပုံရောက်တိလိစ္ဆာန်လိုမွေးအပေပုံရောက်အပေလိုမွေးဒါတော့အဲ့ဒီမှာမွေးမွေးပြီးတော့မှသူတို့ကအသက်တန်းကိုရင်သေးဒါပေမဲ့ तू ပြန်သွားနေတဲ့နော်စစ်ကြဝဠာနန္ဒသွားနေတဲ့ဒီအတ္တသေရုပ်ထုံးစံမရှိဘူးဒါကြောင့်မလို့ ဦးဇင်းတို့ဗမာပြည်မှာတောင်မဆွဲဘူးလားလူသေးရင်ဘာထွက်တယ်လိပ်ပြထွက်ပါအသက်ထွက်တယ်လိပ်ပြထွက်တယ်မသုံးဘူးလားတင်ပါဗျာဒါအဘိဓမ္မာမှာသုံးတဲ့အသက်ဆိုတာက နော်ရုပ်ဇီဝိတနာမ်ဇီဝိတကိုအရေးကြီးတဲ့အစိတ်ပိုင်းကနေနော်အရှင်သာမှုတွေအရေးကြီးတဲ့အစိတ်ပိုင်းကနေလှုပ်ပေးနေရလို့ vital ပေါ့ဗျာနော်အဲ့ဒီသဘောကိုရုပ်ဇီဝိတနာမ်ဇီဝိတလို့ခေါ်တာဒါပေမဲ့ဒီအဲတခုရှိတာကအရေးကြီးဆုံးအစိတ်ပိုင်းကိုအသက် နော်ခန္ဒီရုပ်တဏ္ဍာနေအလုံးလုံးတဲ့အခါမှာရုပ်ဘက်ကလည်းဇီဝိတဆိုတာရှိတယ်နာမ်ဘက်ကလည်းဇီဝိတအဲ့ဒီဇီဝိတသည်သူတို့မရှိရင်ရုပ်တဏ္ဍာနေအလုံးလုံးလို့မရဘူးတခါတည်းရက်ထွက်သွားတယ်ရက်တယ်ဆိုတာဘာလဲသေတာပါဗျအဲဟုတ်တယ်တခါကြီးတော်ပြင်းတော်ရင်မယ်ဟုတ်တယ်ရက်သွားတယ်ဆိုတာသေပြီပေါ့ရုပ်တဏ္ဍာနေဆက်အလုံးမလုံးသေတာဒါတော့သူတို့ရဲ့အရေးပါမှုကဘလောက်အရေးကြီးသွားတယ်လဲသူတို့ရက်လို့ရရင်လားမရပါဗျာမရဘူးဒါကြောင့်မလို့ဇီဝဇီဝလို့ခေါ်တာနော် ဖြတ်လို့မရဘူးအရေးကြီးတယ်အဲ့ဒါရုပ်ဇီဝိတနာမ်ဇီဝိတရုပ်အသက်နာမ်အသက်အရေးကြီးတဲ့သဘောဒီနေရာမှာကသူတို့ကဦးဇင်းတို့အဘိဓမ္မာမှာသုံးတဲ့ဇီဝိတကလည်းလူတယောက်တတ္တဝါတယောက်အသက်ရှင်မှုရုပ်ဇီဝိတနာမ်ဇီဝိတအရေးကြီးတယ်လို့ပဲတရဝါတွေအသက်ရှင်မှုဒီဇီဝအရေးကြီးတယ်ဒီဇီဝမရှိရင်အသက်ရှင်လို့မရဒီဇီဝမရှိရင်မြင်ကြားနာမ်စားထိတိခံစားမှုတခုမှလုပ်လို့မရဘူးနော်ဒါတော့လူတွေအတိမှုခံစားမှုငိုတာရည်တာပြုံးတာရဲတာမဲ့တာ ကျင်တတ်တာမကျင်တတ်တာစသည်ဘာပဲဖြစ်ဖြစ်သူကြိုက်တာလုပ်လို့ရအောင်ဒီဇီဝလေးရှိလို့ဟောဒီဇီဝသေရောမရှိဘူးเนาะသူရဲ့တက်တန်းပြီးလို့ကံကုန်းလို့သေရင်ဟောတနေရာရာကထွက်သွားတယ်နောက်အမေသစ်မှာသွားဝင်တယ်ဒါကိုသူတို့က reincarnation လို့သုံးကြတာ reincarnation လို့သုံးတယ်ဒါတော့ reincarnation ဆိုတာခင်ဗျားတို့အင်္ဂလိပ်လိုသိတာပဲเนาะ reincarnate ဆိုတာနောက်ထပ်တစ်ခုပါဒီဟာလေးဒီဟာလေးကနေနောက်ထပ်တင်းပြဝင်သွားတာမဟုတ်လားမှန်ပါဗျာဝင်သွားတာကဲဝင်သွားတယ်ဆိုကြတဲ့တလို့ဒီကနေဟိုကိုပြောင်းတယ်ဆိုတော့ ကူးပြောင်းတဲ့သဘောမဟုတ်ဘူးလားဟုတ်ပါတယ်ဗျာအဲကူးပြောင်းတဲ့သဘောအဲ့ဒီသဘောလေးကိုအတ္တလို့ခေါ်တာအဲ့ဒါပဲဒါတော့အတ္တသည် မသေးသောเนาะအမြဲတမ်းထာဝရအသက်ရှင်ပြီးခန္ဓာကိုယ်တစ်ခုမှတစ်ခုဘဝတစ်ခုမှတစ်ခုစစ်တိုက်စစ်တိုက်စစ်တိုက်သွားနေတာအဲ့ဒါလေးကြောင့်မလို့တို့ရှင်တယ်လို့ယူရင်အဲ့ဒါမိမိမှာအဲ့ဒီအယူရှိတယ်နော်ဒါတော့ဦးဇင်းတို့မှာကြတော့ဘလို့ရှင်တယ်လို့ဆိုရင်ဘလို့ထင်တယ်လဲဆိုရင်ဘုရားဘာသာညမှာကြတော့ငငယ်လေးကတည်းကမွေးစေက စပြီးတော့ဒီနေ့အခုပြောနေတဲ့သင်္นานတက်နေတဲ့အချိန်ထိအောင်ငါရှင်းနေတယ်လို့မထင်ဘူးလားထင်ပါတယ်ဗျာဒီအဲ့ဒါအစိတ်ပိုင်းတစ်ခုပဲဒီမှာအဲ့ဒါအစိတ်ပိုင်းတစ်ခုပဲနော်အဲ့ဒီအတ္တရဲ့အစိတ်ပိုင်းတစ်ခုတကယ်အတွင်းထဲမှာခုနကပြောတယ်နော်ရုပ်ပရမနာမ်ပရမတွေကသွားနေတာကြတော့ရှင်းတဲ့သဘောနဲ့သွားတာကြောင်းကျိုးဆက်သွယ်မှုနဲ့သွားတာကြောင်းကျိုးဆက်ဆက်မှုနဲ့သွားတာကြောင်းကျိုးဆက်ဆက်မှုနဲ့သွားတာနော်ငငယ်တုန်းကအတိုင်းလေးနေမယ်ဆိုရင်ဒါကြီးကဘာလို့အိုးရမှာတော့မြတ်ဟုတ်တယ်မို့လား အဲ့တော့ဒါတော့သူတို့ပြောတဲ့အတ္တကအိုတယ်ဆိုတာမရှိဘူးသေတယ်ဆိုတာလည်းမရှိဘူးခါထာဝရနုပြိုပြီးတော့မှနေတာဒါတော့ဦးဇင်းတို့ခန္ဓာကိုယ်ကြီးကြတော့မအိုဘူးလားအိုလာပါဘူးအဲသူစောစောစောသူတို့ပြောတဲ့အတ္တလို့ဆိုရင်ဘာလို့အိုရမှာတော့ဘာလို့အယုတ်ဆိုးဆိုးဖြစ်ရမှာတော့ကိုယ်သဘောကိုယ်ပိုင်နေဆိုရင်ကိုယ်ကြိုက်တယ်လို့ဖန်ဆီးလို့ရပေါ့ဟုတ်တော့မလားကိုယ် authority ကိုရှိပေါ့ဘာမှရှိဘူးလေဒါကြောင့်မလို့အတ္တဆိုတဲ့သဘောကသူတို့ကသူတို့ယူဆတာကဒီမြင်တဲ့အခါမှာမြင်မြင်လိုက်တဲ့အရာလေးကို enjoy လုပ်လို့ရတာ သူ့ကြောင့်ဒါတော့တကယ်တမ်းကဦးဇုံတော်မြင်လိုက်တာဟာလှလိုက်တာကွာလို့ဦးဇုံတော်မပြောဘူးလားပြောပါတယ်ဗျာအေးဒါတော့လူကဖြစ်တယ်လို့လို့ဆိုပေမဲ့သူတို့သူတို့ယူဆတာကလှလိုက်တယ်ဆိုတဲ့စကလုံးရဲ့အတိပ္ပယ်ကအဲ့ဒီလှတာကိုခံစားမိတာဒီအဲ့ဒီအတ္တလေးလူမဟုတ်ဘူးအတ္တကလေးဒီအတ္တကလေးကခံစားတာဝိရိဒအတ္တလို့ခေါ်တယ်နော်ဝိရိဒဆိုတာခံစားတတ်တဲ့အတ္တအဲ့ဒါလိုနည်းနဲ့တစ်ခုမဟုတ်တစ်ခုသွားညှိပြီးတော့မှဆွဲနေကြတာဒါကြောင့် တကယ်ဖြစ်စဉ်ပါသည်ဖြစ်နေတဲ့ယုံနာကိုအခုပေါ်လာသောအာယုံပေါ့နော်မြင်စရာကြားစရာနမ်းစရာစားစရာထိစရာတိစရာအာယုံတွေကိုကြည့်ပြီးတော့မှစိတ်တယ်တစ်ခုချင်းတစ်ခုချင်းကိုသွားလိုက်တာနော်တစ်ခုဖြစ်တစ်ခုပြစ်တစ်ခုပြစ်တစ်ခုပြစ်ကဲအခုဖြစ်တဲ့ဟာကဟိုလိုက်ပါလာတာရှိလားမရှိပါဗျာမရှိဘူးထိုဖြစ်တဲ့နေရာမှာပဲကုံဆုံးခဲ့ပြီးပြီရုပ်တွေလည်းထိုနေရာမှာပဲကုံဆုံးခဲ့ပြီးပြီဒါတော့နောက်ထပ်နောက်ထပ်နောက်ထပ်ဖြစ်နေတဲ့ဟာဒီဟိုတော့ကရုပ်မဟုတ်အခုဖြစ်နေတဲ့ရုပ်တွေဒီနော်ဒီ နောက်ကိုဆက်ပြီးတော့ပါမဲ့ယုံမျိုးလည်းမဟုတ်ဘူးဒါတော့သူတို့ဘလို့ဆက်တယ်လဲအကြောင်းအကျိုးနဲ့ဆက်သွားတာအကြောင်းအကျိုးနဲ့ဆက်တာဒီအကြောင်းကျိုးဆက်သွယ်မှုကြီးကနေပြီးတော့မှဒါတဖြည်းဖြည်းနဲ့အစာအာဟာရကြောင့်တဖြည်းဖြည်းနဲ့ကြီးထွားလာတာနော်ဥတုကနေပြီးတော့ထိမ့်တော့မပုတ်မသိုးဘူးဒါတော့ဒီခန္ဓာကိုယ်ကြီးကြီးထွားအောင်အာဟာရတာဝန်ယူရတယ်နော်ဒီခန္ဓာကိုယ်ကြီးပုတ်သိုးမသွားအောင်ဥတုကတာဝန်ယူရတယ်အဲ့ဒီနည်းနဲ့ခန္ဓာကိုယ်တဖြည်းဖြည်းနဲ့ develop ဖြစ်ပြီးကြီးသွားအိုးသွားတာဒါကသူ့ရဲ့ဖြစ်ပုံသဘောနော်ဒါကြောင့် ဝိဇ္ဇနောကများသောဖြင့်ငငယ်တယ်လို့ဒီနေ့ဒီကိုရှင်းနေတယ်ဆိုတာလေးကတခါတလေနော်ယူဆခြင်းမှားသွားရင်အခုနကပြောတဲ့ဒိဋ္ဌိရဲ့အတ္တကောင်းရဲ့သဘောလေးနဲ့သွားညှိတတ်တယ်နော်ဒါကြောင့်မိမိရှင်းတန်းတယ်ဆိုတော့ဩကံတရားကရှိနေသေးတယ်ကိုကလည်းထိမ့်သိမ့်တတ်တဲ့အတွက်ကြောင့်မလို့ရုပ်တင်တဲ့ဆက်ဖြစ်နေတယ်လို့နော်ဗဇတ်တော်၃ပေါ့ဗျာရှင်းနေတယ်လို့ဗဇတ်တော်၃ပေါ့သုံးတော့ပညာလို့သုံးနားလည်တဲ့အခါမှာပညာနဲ့နားလည်ပါအဲ့ဒါလေပညာနဲ့နားလည်ရပါဘူးဗျာอือ သုံးတာကတော့ပြဉ္ညာလိုပဲသုံးပါဒါပေမဲ့မိမိတို့ကအခုလိုနော်အမတန်အစစ်မြင့်တဲ့ဓမ္မသင်တန်းနေအဘိဓမ္မာသင်တန်းနေတက်နေတဲ့ခါကျတော့တာမန်လူတည်းရဲ့လူတည်းရဲ့အယတားသုံးဟိုအယတားတွေလောက်နော်နားလည်မှုဆိုတော့မိမိတို့ကမကြိုက်သေးဘူးလေဒါတော့အဘိဓမ္မာသင်ထားတယ်ဓမ္မတွေသင်ထားတယ်ဆိုရင်အဲ့ဒီသင်ထားရတဲ့အကျိုးနဲ့အောင်တော့သူတို့ထစ်တော့မြင့်မှာကြိုက်မှာပေါ့နော်အသုံးကတော့လူတွေနဲ့တင့်တော့အောင်သုံးရတယ်။ဩဒါအသက်ရှင်နေတယ်ဟုတ်တယ် နော်ဒါပေမဲ့မိမိရမှာမိမိသိရမှာတော့ဟုတ်တယ်ဒီအသက်ရှင်နေတယ်ဆိုတာကဒီယုတ်ဒီနာနဲ့စစ်တဲ့စစ်တဲ့အကြောင်းအကျိုးဖြစ်နေဆက်လက်ပြီးတော့မှသူတို့ကအကြောင်းကျိုးဟောဘာခေါ်မလဲအကြောင်းအကျိုးတင့်နေသေးလို့အကြောင်းကျိုးတဲ့နေသေးလို့ဒါတွေကဆက်လက်ပြီးတော့ဖြစ်နေတယ်ယုံနိုင်နေဆက်လက်ဖြစ်နေတာကိုပဲအသက်ရှင်တယ်လို့ခေါ်ကြတယ်ဆိုတဲ့အသိမျိုးနဲ့လက်ခံပါနော်စောစောကပြောတယ်မွေးတော့ကတည်းလို့ပါလာတဲ့အမေဘက်ကဝန်ထမ်းတွေကစားပြီးတော့ရှိနေတဲ့အတ္တကလေးကရှင်လာတယ်လို့ဆိုရင်တော့ အတ္တဒိဋ္ဌိသက္ကာဒိဋ္ဌိဖြစ်သွားပြီနော်ဒါကြောင့်မိမိတို့ရှင်တယ်ဆိုတဲ့စကားလုံးနဲ့ပတ်သက်လို့မိမိတို့ကဒီယုံနာနေအကြောင်းကျိုးစစ်တဲ့ဆက်ဖြစ်နေတာကိုလောကသုံးကဘာလို့ခေါ်မလဲအသက်ရှင်တယ်လို့မှတ်ပါနော်ဒါတော့နံတရားတွေကလည်းဖြစ်ရဒေတာမှာချုပ်ခဲ့ပြီးပြီယုတ်တရားကလည်းဖြစ်ရဒေတာမှာချုပ်ခဲ့ပြီးပြီဒါတော့ဒါကြံတဲ့ယုတ်တဲ့နံတွေဆိုတာကသူတို့ချင်းစစ်တိုင်းအကြောင်းအကျိုးဖြစ်နေဆက်ပြီးတော့ carry on လောက်လာတာပဲနော်ဒါတော့အကြောင်းအကျိုးဖြစ်နေဆက်လောက်လာတာဒါတော့အဲ့ဒီဆက်ဖြစ်နေတဲ့ဒီသဘောတရားကပြည့်ညက်အောင်မှာငုံနေတယ် မြင်ရတဲ့ပညာကြီးအောင်မှာငုံနေတော့ဒီအနိစ္စဆိုတဲ့သဘာဝတရားဒီဒီအနိစ္စဆိုတဲ့ဖြစ်ဖြစ်သဘောသဘာဝတွေကအမျက်မပြတ်ဒလဆနှိမ့်စစ်နေလို့ဆင်းရဲပါတယ်ဆိုတဲ့ဒုက္ခတရားကိုဖြစ်ခြင်းသလိုနော်အမျက်ထာဝရတည်နေတဲ့အတ္တကောင်းဆိုတာလည်းမရှိဘူးကိုဖြစ်ခြင်းသလိုကိုခန္ဓာကိုယ်ကိုအမိန်ပေးလို့ authority ဆိုတာလည်းမရှိဘူးဒီခန္ဓာကိုယ်ထဲမှာရုပ်သက်သက်နာမ်သက်သက်မြတာရှိတော့အဲ့ဒီရုပ်သက်သက်နာမ်သက်သက်ဖြစ်စေကိုမမြင်တော့ဇီဝကောင်အတ္တကောင်လေးကြောင့်ပဲနော်ရှင်သန်နေတယ်လို့ယုံကြည်မိရင်တော့ သူကနေဆဇွဲဒုက္ခဇွဲ အတ္တဇွဲဖြစ်သွားတယ်တကယ်ရှိတာကအနိစ္စဒုက္ခအနတ္တဇွဲတာက နေဆဒုက္ခအတ္တအဲအဲ့ဒါလိုဆွဲသွားတာဒါကြောင့်မလို့အဲ့ဒီနေဆဒုက္ခအတ္တကနော်ဘသူကဆွဲတာလဲဆိုစောစောပြောတယ်တဏှာနဲ့ဒိဋ္ဌိဘသူကဆွဲတာလဲတဏှာနဲ့ဒိဋ္ဌိပါဗျာအဲဒါတော့တဏှာနဲ့ဒိဋ္ဌိကဘာဆွဲတာလဲဆိုတော့ဒီမှာမြင်ကြားနံစာထိတိ ဟောဒီပိဿုပန်ဖြစ်နေတဲ့ယုံနံလောလောဆယ်ဖြစ်နေတဲ့ယုံနံဒါကိုဆွဲလိုက်တာနော်ဒါကြောင့်မလို့ကောင်းပြီဖြစ်ဆဲနော်ယုံနံတရားတို့သည်ထိုဖြစ်ဆဲယုံနံတရားတို့ကိုမိမိကနော်ဝိပဿနာအသိနဲ့တနည်းဝိပဿနာဉာဏ်နဲ့တို့ဒီမို့အ ਨੇ ဆုံးဆင်ခြင်ဉာဏ်နဲ့နော်ဒါဟာယုတ်ပဲနံပဲရယ်လို့မသိလိုက်ဘူးမဆင်ခြင်မိဘူးဆိုရင်မြင်လိုက်တဲ့ယုံနံကိုပဲตาရစရာအဖြစ်နဲ့ဒေါ်လာကောင်း နော်ယောက်ျားမိန်းမပုဂ္ဂိုလ်တ attva အတ္တဖြစ်နေသော၎င်းစွဲနိုင်လို့နော်အစွဲခံရလို့အဲ့ဒီခန္ဓာကိုဥပါဒာနဲ့အစွဲခံရတဲ့ခန္ဓာဖြစ်လို့ဥပါဒာနဲ့ခန္ဓာဘာခန္ဓာတဲ့လဲဥပါဒာနဲ့ခန္ဓာပါဟုတ်တယ်ဒါတော့ဖြစ်စေယုံ nant ကခန္ဓာနော်လောလောဆယ်ဖြစ်နေတဲ့မြင်နာကြားတာနာနာစားတာထိတာသိတာကဖြစ်စေဖြစ်စေယုံ nant ခန္ဓာဒါတော့အဲ့ဒီဖြစ်စေယုံ nant ကို နော်ခုနပြောတဲ့အနိစ္စဒုက္ခအနတ္တသဘောတဘာဝမသိခဲ့ဘူးဆိုရင်ယုံနံပရမတ်သဘောကိုမသိရင်ယုံနံဖြစ်ဖြစ်လက္ခဏာသုံးပါမသိခဲ့ရင်သူ့ကိုယောက်ျားမိန်းမပုဂ္ဂိုလ်တ attva ဖြစ်နေထင်မြင်ပြီးတော့တဏှာနဲ့လဲဆွဲမယ်ဒိဋ္ဌိနဲ့လဲဆွဲမယ်သူ့အထင်နဲ့တကယ်အတွင်းထဲကဖြစ်တာနဲ့ကကက်ရလားမကက်ပါဗျာမကက်ဘူးဒါကြောင့်မလို့ဝိပဿနာဉာဏ်ဝိပဿနာနော်ဉာဏ်မပါရင်တနည်းစင်ကျင်နှိမ်သောနော် ယောနိသောမနိတိကာရမရှိရင်ဖြစ်ဆဲယုံနံတွေကိုအမြဲတမ်းအဲ့ဒီဥပါဒံကဆွဲတယ်။ဒါကြောင့်ဥပါဒံအဆွဲခံရတဲ့ခန္ဓာဖြစ်လို့ဖြစ်ဆဲယုံနံကိုဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်။ဟုတ်ပြီလား။တင်ပါဗျာ။ဒါကြောင့်ထိုအဆွဲလန့်ခံရသောယုံနံများသည်တဲ့နော်။ထိုအဆွဲလန့်ခံသောယုံနံများသည်နောက်တစ်ဆင့်ကထင်ရှားရှိသောကြောင့်ပါတယ်လေ။တက္ကာယကိုခေါ်ပါတယ်။တက္ကာယကိုခေါ်သည်။ကင်တာဒီထင်ရှားတာကဘာလဲဆိုရင်ဦးဇင်စောစောပြောဘူးလား။နော်။ တက်ကအဲဥပါဒဥပါဒအဲဥပါဒနဲ့ခန္ဓာဆိုတာဘာလဲဆိုရင်အခုလောလောဆယ်မြင်တာကြားတာနာနာစားတာဆိုတဲ့နော်ထိတယ်တိတယ်ဆိုတဲ့ရုပ်တဏ္ဍာန်တွေကို ပြောတာဒါတော့ထိုရုပ်ဏ္ဍာန်တွေကိုထိုရုပ်ဏ္ဍာန်တွေဒီနော်လောလောဆယ်ကြီးမြင်လို့မြင်စရာယူပါယုံရှိလို့မြင်စိတ်ဖြစ်တယ်အတန်လာလို့ကြားစိတ်ဖြစ်တယ်အနံ့လာလို့နာစိတ်ဖြစ်တယ်အရသာစားမိလို့စားစိတ်ဖြစ်တယ်နော်သွားပြီးတော့ထိတွေ့ကင်တွေ့မိလို့ထိတိစိတ်ဖြစ်တယ်ကြံတွေ့တော့ကြံစီစရာအာယုံပေါ်လို့ကြံတိမိလိုက်တယ် ဆိုတော့အဲ့ဒါတွေကလောလောဆယ်ဖြစ်နေတာမဟုတ်ဘူးလားဟုတ်ပါတယ်ခင်ဗျာအေးအဲ့လိုထင်ရှားလောလောဆယ်အခုဖြစ်လို့ထိုဖြစ်နေသော ပစ္စုပန်ယုံနံကိုတက္ကာယလို့ခေါ်တယ်ထိုတက္ကာယဆိုတဲ့ပစ္စုပန်ယုံနံသည်တဏှာဒိဋ္ဌိနဲ့အစွဲခံရလို့သူ့ကိုဘာလို့လဲခေါ်ဥပါဒါနဲ့ခန္ဓာဗါတယ်လေဥပါဒါနဲ့ခန္ဓာပါဗျာအဲဒါတော့ဖြစ်စေယုံနံသည်ထင်ရှားရှိသော ဖြစ်စေယုံနံသည်အဲဖြစ်စေယုံနံကိုဥပါဒါနဲ့ခန္ဓာဆိုတာဟာနော် အဲ့ဒီဥပါဒာနဲ့ခန္ဓာကိုပဲတက္ကာယလို့ခေါ်ပါတယ်တဲ့ဘာဖြစ်လဲလဲဆိုရင်နော်အခုလောလောဆယ်ဖြစ်တဲ့ယုံ nant ကိုမရှုမိရင်မရှုမိလိုက်တာနဲ့တပြိုင်နက်ဘယ်သူကကတ်သွားပြီတဏှာကတ်သွားပါတယ်တဏှာနဲ့ဒိဋ္ဌိကတ်သွားပြီဟောဒါကြောင့်မလို့အဲ့ဒီတဏှာဒိဋ္ဌိကတ်လိုက်တဲ့အချိန်ခါမှာထိုယုံ nant ဒီဖြစ်ဆဲပဲမဟုတ်လားတင်ပါဗျာဟုတ်တယ်လေဟောဘက်ကလည်းဒီကိုယ့်ရဲ့မျက်လုံးကမြင်လို့မြင်လိုက်တဲ့အရာကိုကြိုက်သွားကြိုက်သွားသဘောကျသွားတယ်ဆိုတဲ့ဟာက လောလောဆယ်ကိုယ့်ရဲ့စကုပ္ပတာအကြည်ဓာတ်ကလည်းဖြစ်နေတာဟောဘက်ကအစင်းယူပါယုံကလည်းဖြစ်နေတာဒါတော့သူတို့နှစ်ခုတိုက်ဆိုင်လို့မြင်တဲ့မြင်တာကိုသိတဲ့စကုဝိညာဉ်စစ်ကလည်းဒီမှာဖြစ်နေတာကဲလောလောဆယ်ဖြစ်မနေဘူးလားဖြစ်နေပါရဲ့ဗျာอืมလောလောဆယ်ဖြစ်နေတာအဲ့ဒါအဲ့လောလောဆယ်ဖြစ်နေတာကိုထင်ရှားရှိတော့လို့သုံးတာထင်ရှားရှိတော့အခုလောလောဆယ်ရှိတယ်လေဒီမှာလေးလို့ပြောတာဒါကြောင့်မလို့မြင်လိုက်တဲ့အရာကိုယုံနံဖြစ်ပြလက္ခဏာ၃ပါးနဲ့တစ်ခုခုနဲ့မသိခဲ့ဘူးဆိုရင်မသိလိုက်တဲ့ယုံနံကိုတဏှာဒိဋ္ဌိဆွဲပြီးဒါကြောင့်မလို့ တက္ကာယဆိုတာတခြားမဟုတ်ဘူးတဲ့ထင်ရှားယူသောခန္ဓာဆိုတာကဥပါဒာနဲ့ခန္ဓာကိုပြောတာတဲ့နော်ဝိပဿနာဉာဏ်မရှိရဲ့တတိပညာနဲ့ဆင်ခြင်မှုမရှိရဲ့ဒီခန္ဓာကိုအစွဲတက်လို့အစွဲခံရလို့ဥပါဒါနဲ့ခန္ဓာကဲရှုပ်သွားသလားရှင်းသွားသလားရှင်းသွားပါတယ်ဗျာရှင်းတာမှပိုရှုပ်တတ်သေးတယ်တခါကဲအောက်ကနော်အဲခုနဒီမြင်တဲ့အခါမှာဥပါဒါနဲ့ခန္ဓာဘလို့ဖြစ်တယ်လဲ ဆိုတာလေးကိုဖတ်ပြပါဗျာမြင်သိစေခဏ၌ဥပါဒါနဲ့ခန္ဓာ၅ပါးနံပါတ်1မြင်စေခဏ၌မျက်စိနှင့်အစင်းသည်ရုပ်ဥပါဒါနဲ့ခန္ဓာနံပါတ်2မြင်လို့ကောင်းမကောင်းခံစားမှုသည် ဝေဒနာဥပါဒါနဲ့ခန္ဓာနံပါတ်3မြင်ရသောအစင်းကိုမှတ်သားမှုသည်တင်ညာဥပါဒါနဲ့ခန္ဓာနံပါတ်4 မြင်ကြီးကိစ္စပြီးအောင်ကြောက်ကြဆိုင်မှုနှလုံးသွင်းမှုသည် သင်္ခါရဥပါဒာနဲ့ခန္ဓာနံပါတ်5မြင်တိယုံမြသဘောကဝိညာဉ်ဝိညာဉ်ဝိညာဉ်ဝိညာဉ်ဥပါဒာနဲ့ခန္ဓာဤသို့မြင်တိစေ၌ထင်ရှားရှိသောဤယုံ nant ခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဟုတ်ပြီဒါ သူကစောစောပြောတယ်လေမြင်စေကြားစေနားစေစားစေထိစေသိစေမှာဖြစ်နေတဲ့ရုပ်တဏ္ဍတွေကိုတက်ကာရလို့ပြောကြတယ်မဟုတ်လားဒါတော့ပထမမြင်စေခဏဥပါဒနဲ့ခန္ဓာဘလို့ဖြစ်တယ်လဲလို့နမူနာတစ်ခုထုတ်ပြတာသူ့ကိုနားလဲရင်ကြံတဲ့ကြားစေနော်စားစေနားစေစသည်ဖြင့်လည်းအတူတူပဲပေါ့နော်ဒါတော့မြင်စေခဏမြင်စေခဏဆိုအခုလောလောဆယ်မြင်လိုက်တာနော်ကိုမြင်လို့ရှိမှမြင်လိုက်တာအဲ့ဒါကိုမြင်စေလို့သုံးတယ်ဒါတော့မြင်စေခဏမှာမိမိရဲ့ နော်ဟောဒီမျိုးလုံးတက်မှာရှိနေတဲ့စကုပ္ပတာရအကြည့်ဓာတ်ကလေးပေါ့နော်အဲ့ဒီစကုပ္ပတာရအကြည့်ဓာတ်ကလေးပေါ့အဆင်းယူပါယုံအပြင်ဘက်ကနေလာပြီးတော့ရက်ခတ်မှုဖြစ်တယ်ထိခိုက်မှုဖြစ်တယ်ဆက်တော်မှုဖြစ်တယ်အဲ့ဒီလိုဖြစ်တဲ့အခါကျတော့နော်အဲ့ဒီလိုမျိုး မြင်သိစိတ်တစ်ခုဖြစ်တဲ့အခါမှာတဲ့မိမိမှာရှိနေတော့စကုပ္ပတာရအကြည့်ဓာတ်မျက်လုံးကြီးတော့မဟုတ်ဘူးနော်မျက်လုံးရဲ့အလဲကောင်တဲ့တဲ့မှာတားဟုတ်ခေါင်းလေးလောက်ရှိနေတဲ့သွေးကြည့်တက်ကလေးပေါ်မှာအမိပြုတ်တယ်လို့ဆိုတယ်ဒါတော့ तू ကအဲ့ဒီအဲ့ဒီ အကြည်ဓာတ်ကလေးကဒါစစ်ခုဝတ္ထုလို့ခေါ်တယ်သူရဲ့မိယသူရဲ့တပတ်လုံးပဲဟာသူရဲ့ base ပေါ့နော်ဝတ္ထုဆိုတော့ base ကိုပြောတာဒါတော့သူကအဲ့ဒီပဇာရကကံကြောင့်ဖြစ်တာကံကြောင့်ဖြစ်တဲ့ရုပ်ကိုသွားပြီးတော့လက်နဲ့သွားကင်လို့လည်းမရဘူးဘာနဲ့ဘာဘာ microscope တွေပါတယ်နေမှာဟိုတွေနဲ့ရှာလို့မရဘူးသူ့ကိုဒီရုပ်ဝတ္ထုပစ္စည်းနဲ့ရှာလို့ရတဲ့အရာမို့ဒါကံကြောင့်ဖြစ်နေရတဲ့နော်သဘောလေးတက်တက်ကလေးပဲဒါကြောင့်ပဇာရဆိုတာပြောရတာအမှန်တန်ခက်တာနော်ဘာဖြစ်လို့လဲဆိုတော့ ဦးဇင်းတို့ပြလို့ရတာကအလွန်ဆုံးကနော်မျက်လုံးလဲတဲ့တဲ့ကောင်မှာနော်တေးသေးလေးအကြည့်ပေါက်ကလေးတေးသေးရှိတယ်အဲ့ဒီမှာမိတယ်လို့ပဲဒါလောက်ပဲကန်းကုန်ရောဒါပဲပြောနေတယ်ဒါပေမဲ့အဲ့ဒီမြင်ရတဲ့အသေးဆုံးတာဟုတ်ခေါင်းလောက်အသေးဆုံးနေရာပွိုင်လေးသေးသေးလေးအဖျားထောက်စရာလေးလောက်ကိုစကုပ္ပတာအကြည်လို့ခေါ်တာလားဆိုအဲ့ဒါမဟုတ်ပြန်ဘူး तू ကတီယာဖြစ်နေတာတီယာဆိုတော့လူများအိမ်ထဲမှာနေတယ်လို့ပေါ့ဗျာအိမ်ဒီလူရဲ့တီယာမဟုတ်လားနော်ဒီမင်းဘယ်မှာနေလဲငါဒီအိမ်မှာနေတယ်အဲ့လိုပဲဒါပေမဲ့အိမ်ကလူလား ဆိုတော့မဟုတ်ဘူးလူကအိမ်လားမဟုတ်ဘူးလူနဲ့အိမ်နဲ့တခြားစီဟုတ်တယ်မဟုတ်လားအမှန်ဗျာအေးပသာရကအဲ့လိုပဲပသာရကအိမ်နဲ့တူတယ် तू ကမိစရာတီးစရာအဲ sorry ဒီခုနကစကုပသာရဒီသူ့အကြီးတက်ကလေးကဒါတော့အဲ့ဒီအကြီးဒီပသာရအကြီးကလေးကအဲ့ဒီနေရာလေးမှာသွားပြီးတော့မှီရတာဒါတော့ तू ကဘယ်ချိန်ဖြစ်လဲဆိုရင် तू ကတော့ဒါလေးကောင်းနေတဲ့အတွက်ကြောင့်မလို့ နော်သူ့ရဲ့ရှေ့ကိုအစင်ယူပါယုံရောက်တာနဲ့သူကအဲ့ဒီအစင်ယူပါယုံကသူ့ပတာရမှာလာပြီးတော့ချစ်ချင်းပေါ်ပြီးတော့ထင်ရတယ်ချစ်ချင်းပေါ်ပြီးတော့ထင်တယ်ဥပမာပြောကြပါစို့ဗျာနော်ကြည်လင်နေတဲ့မှန်လေးရှိမှာလူတယောက်ဖြတ်သွားတယ်ဆိုတာနဲ့မှန်နဲ့မှအရေးမထင်ဘူးလားအရေးထင်ပါအရေးထင်တယ်နော်ဒါတော့ဒီမှန်ကကြည်လင်နေတာဖြစ်တဲ့အတွက်ကြိုက်တာလားနော်အရေးထင်ဖို့ကသူကအစင်းသင်းဖြစ်ဟောဟောရင်ပေါ့နော်ဘာလို့ခေါ်မလဲဟောပေါ်လာတာနဲ့ထင်မနေဘူးလား ပေါ်လာနဲ့ချက်ချင်းတင်ပါတယ်ဗျာအေးအဲ့ဒီနေရာမှာတခုမှတ်ထားနော်အခုနကဒီပဒါရအကြည်ရက်ကလေလာပြီးတော့ထင်မဲ့အဆင်းကို तू ကစောင့်နေတယ်လို့မျိုးတော့မဟုတ်ဘူးဗျာစောင့်ပြီးတော့နေတာမျိုးမဟုတ်ဘူးနော် तू လဲပေါ်ကိုလဲပေါ်ဒီတစ်ခုပေါ်တာနော်ဒီဘက်ကအဆင်းအဆင်းယူပါယုံပေါ်ပြီဆိုတာနဲ့တပြိုင်နက်ဒီဘက်ကပဒါရလဲအခါရမိပြီးသားနော်မိပြီးသားပဲ security camera လို့ပဲလူဖြတ်သွားတာနဲ့ဖမ်းပြီးသားပဲ ဒါတော့ဒါတော့သူတို့နှစ်ခုကဒီပေါ်လာတဲ့ယူပါယုံကလည်းပဲပစ္စုပန်ဟုတ်တယ်မဟုတ်လားဒီမှာဗျာပစ္စုပန်ရူပါယုံဒီဘက်ကပဒါရကလည်းစကုပဒါရကလည်းပစ္စုပန်နော်စကုပဒါရဒါတော့သူတို့နှစ်ခုကချစ်ချင်းပစ္စုပန်တဲ့ကိုက်မနေဘူးလားကိုက်နေပါဗျာဟေးသူတို့နှစ်ခုဆက်သွယ်မိလို့တိုက်ဆိုင်မိလို့ပေါင်းစုံမိလို့ contact ရလို့တိစိတ်ကလေးကဖြစ်တာဒီမျိုးလုံးမှအမိပြုပြီးတော့ဖြစ်တာဖြစ်တဲ့ခါကျတော့နော် အခုပြောတယ် အပြင်ဘက်ကကိုယ်မှာရှိနေတဲ့စုကုပ္ပတာရအခြေတဆိုတာနည်းနည်းပြောလို့ခက်လို့မျက်စိလို့ပြောလိုက်တာနော်တော့ပေါ့ပြီလားပြမဗျာအဲ့တော့ပြညတ်သဘောပဲနော်ကိုကပြောလို့လွယ်တာကိုဒါပေမဲ့မိမိတို့ကတော့ဒီမျိုးလုံးကြီးမဟုတ်ဘူးဆိုတာတော့မှတ်ခဲ့နော်ပြမဗျာလုံးကြီးရဲ့အလဲကောင်တဲ့တဲ့မှာနေရာတိတိကလေးအကလေးအဖျားတောက်ခေါင်းလောက်တဲ့တန်တောင်မှသေးလာပါဘူးလားဒါတန်ရဲ့အုတ်ခေါင်းဆိုတော့စဉ်းစားတာကြည့်တော့ဘယ်လောက်သေးလဲဆိုတာမဖြစ်နိုင်လောက်အောင်သေးတယ်အဲ့ဒီနေရာလေးကိုနော်အဲ့ဒီနေရာလေးမှာ तू က အမိပြုပြီးတော့တီးပါတယ်တဲ့နော်ဒါတော့အဲ့ဒီနေရာလေးကိုပဲရည်စူးပြီးတော့ဦးဇင်းတို့ကဒီအိုင်ဘောကြီးတစ်ခုလုံးကိုကိုစားပြုသုံးလိုက်တာအိုင်ဘောဟာစကုပ္ပတာအကြည့်မဟုတ်ဘူးမိရပဲနော်ဒါကြောင့်အဲ့ဒီမျက်စိနဲ့နော်အစင်းဒီယုတ်ဥပါဒနဲ့ခန္ဓာဟုတ်ပြီနော်အမှန်ဗျာသူတို့ကဘာကြောင့်ယုတ်လဲဆိုတော့အခုပြောပြီလေပစ္စုပန်အစင်းဒီ level ဖြစ်ပြီးရပြစ်သွားတာပဲ အတွင်းထဲမှာရှိတဲ့သုခဝသရကြီးကရကလည်းဖြစ်ပြီးပြက်သွားတယ်ဒါတော့နောက်တဲ့ဇက်တဲ့ဇက်တဲ့ဇက်တဲ့ဇက်တဲ့လာနေလို့ဇက်တဲ့ဇက်တဲ့မြင်းနေတာဒါကြောင့်မလို့သူတို့ကအဲ့ဒီအစင်ပရမတ်ကလည်းပစ္စုပန် तू ကပေါ်ပြီး तू ကလည်းပြက်ရတယ်ဒီဘက်ကလည်းမြင်းမြင်းပြီးပြက်တာပဲဒါတော့သူတို့နှစ်ခုကပေါ်ပြီးပြက်သွားတယ်သင်္ကတတရားနော်ဒါကြောင့်မလို့ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောရှိလို့သူတို့ကိုယုတ်လို့ခေါ်ပါတယ်ထိုယုတ်သည်တဏှာဒိဋ္ဌိနဲ့စွန့်နေလို့သူကိုယုတ်ဥပါဒာနဲ့ခန္ဓာ ပြီးတော့မြင်လိုက်တဲ့အခါမှာတဲ့မြင်လိုက်တဲ့ရူပါယုံလေးကကောင်းတယ်မကောင်းဘူးဆိုပြီးတော့ခံစားမှုမဖြစ်ဘူးလားဖြစ်ပါတယ်ဗျာအဲ့ဒီဖြစ်တဲ့ဟာကိုကြတော့အဲ့ဒီခံစားမိတဲ့သဘောတရားအဆူလေးကိုကြတော့ဝေဒနာဥပါဒณะခန္ဓာဒါတော့မြင်လိုက်တာနဲ့တပြိုင်နက်ခံစားမှုကလည်းတွဲပါမနေဘူးလားတွဲပါပါတယ်ဗျာသူကတော့ဓာခွဲပြီးတော့စိတ်ပြနေရတာပေါ့ဗျာတကယ်ဖြစ်စင်မှာတော့တွဲတည်းကြီးဖြစ်သွားတာဦးဇင်းတို့ကလစ်လာတာဖြစ်တဲ့အတွက်ခွဲပြောရတယ်အဲကြောင့်ကောင်းမကောင်းမြင်လိုက်တဲ့အခါမှာကောင်းမကောင်း ခံစားမှုသဘောလေးရှိတယ်အဲ့ဒီခံစားမှုသဘောဒီဝေဒနာဥပါဒာနဲ့ခန္ဓာနော်မြင်ရတဲ့အခါမှာဒီအစင်းလေးကိုကိုမြင်ဘူးလို့ရှိရင်အော်ဒါဘသူပဲဘယ်ဝါပဲဒါလူပဲနော်ဒါကကျွဲပဲနွားပဲတိလိษံပဲအိမ်ပဲစကြည့်နေမြင်လိုက်တဲ့အရာမမှတ်မိဘူးလားမှတ်မိပါဗျာမှတ်မိတယ်ဟိုတော့ကမြင်ထားတာလေအဟောင်းရှိတော့အဲ့ဒီအဟောင်းက file ထဲမှာရှိနေတဲ့အခါကျတော့တခါတည်းချစ်ချင်းသူ့ကို report လုပ်လိုက်တာဒါကလူခေါ်တယ် ဒါယောက်ျားခေါ်တယ်ဒါမိန်းမခေါ်တယ်ဒါကျွဲခေါ်တယ်နွားခေါ်တယ်မြင့်ခေါ်တယ်လို့မြင်လက်ထာနဲ့ချစ်ချင်းမသိဘူးလားသိပါတယ်ဗျာသိတယ်ဒါကြောင့်မလို့အဲ့ဒီလိုမြင်ပြီးသားအရာ ရှိလို့မြင်လိုက်တဲ့အရာကိုဒါဘာပဲရဲ့လို့မှတ်မိနေတာအဲ့ဒါတင်ညာပဲဒို့ရီမဟုတ်မိမိကမြင်လိုက်တဲ့အခါမှာမသိသေးလို့ရှင်လဲဒါကိုဘာလဲဆိုပြီးတော့မှနောက်ရှိသမျှပုံပန်းတရံတို့တေချာကြည့်ပြီးတော့မမှတ်ထားဘူးလားမှတ်ထားပါတယ်အေးဒါကြောင့်ဦးဇင်းတို့အသက်ဆန်းတွေ့ငါကတော့အခုမှတွေ့ဘူးလားဟေးဆိုပြီးတော့အဲ့ဒီအရာကိုတေချာမကြည့်ဘူးလား ကြည့်ပါတယ်ဗျာအေးအဲ့ဒါသင်ညာလေနောက်တစ်ခါမြင်လို့ရှိရင်မှတ်မိအောင်လို့ကြည်တာဒါတော့အဲ့ဒီမှတ်တုံးကသေးသေးချာချာမမှတ်ရင်လူတောင်မှပဲတစ်ခါနှစ်ခါလေးတွေ့ဘူးလို့ရှိရင်နောက်တစ်ခါပြန်တွေ့ရင်မြင်ဘူးသလိုလိုမမြင်ဘူးသလိုလိုသိသလိုလိုမသိသလိုမနေဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်အဲ့ဒါဘာလဲဆိုရင်ဦးဇင်းတို့မြင်လိုက်တဲ့အချိန်ကာလတူတောင်းတော့မှတ်သားမှုကအထက်ထက်သွားတဲ့ခါမှာမှတ်သားမှုကလိုလားလိုချင်တဲ့လောက်အထိမရလိုက်ဘူး ပြောမယ်ဆိုရင်တင်ညာဥတင်ညာက information လိုချင်တဲ့လောက်မရလိုက်ဘူးမရလိုက်တဲ့အတွက်ကြောင့်နောက်တစ်ခါပြန်တွေ့တော့ information ကမစုံဘူးမစုံတော့ဒီလူကိုမြင်ဘူးသလိုလိုမမြင်ဘူးသလိုလိုဖြစ်နေတာဟုတ်ပြီလားပြမဗျာအဲ့ဒါတော့ရှင်းတော့ငါဟာကိုလည်းမှတ်ပါတယ်နောက်ထပ်အသက်အသက်တွေ့ရင်လည်းမှတ်ပါတယ်ဒါကြောင့်အဲ့ဒီလိုမှတ်သားမှုသဘောတည်တင်ညာဥပါဒာနဲ့ခန္ဓာတဲ့နောက်တစ်ခုနံပါတ်4 ဒီမြင်နေဆိုတဲ့သဘောတရားတစ်ခုပြီးစီးအောင်လို့နောက်ကနေပြီးတော့မှတိုက်တွန်းနှိုးဆော်ပြုပြင်ပေးရတယ်ပြီးတော့မနနှလုံးသွင်းတယ်ဆိုတာမနတိကာရပေါ့နော်ဦးဇင်းတို့ပြီးတော့မှမှာလေဖတ်တာဝေဒနာတင်ညာစေရနာနော်မနတိကာရဆိုတာမရှိဘူးလားရှိပါတယ်ခင်ဗျအဲ့ဒီမနတိကာရဆိုတာကကိုကငါဒါလေးကိုကြည့်မယ်လို့ဆိုလို့ရှိရင်စိတ်ကလေးကအလိုလိုနေနဲ့အဲ့ဒီကိုညှို့မသွားဘူးလားညှို့သွားပါတယ်ညှို့သွားတယ်အဲ့ဒီကိုပို့ပေးလိုက်တာစိတ်ကအာအဲ့ဒီဟာလေးကိုအာယုံအတန်းရှင်းမထားဘူးလား တန်းရှင်းထားပါတယ်ထားတယ်စိတ်တည်းအဲ့ဒါကိုပို့လိုက်တာပဲအတန်းရှင်းထားလိုက်တယ်ကိုသိကျင်တာကိုဒါတော့အဲ့ဒီအတန်းရှင်းထားလိုက်တာလေးပြီးတော့မှစေတနာရဲ့လှုပ်ဆောင်ချက်တွေအားလုံးဒီဒီတိမှုတစ်ခုကိစ္စပြီးအောင်လို့နောက်ကတိုက်တွန်းနှုတ်ဆိုပြုပြင်ပြီးတော့ပြင်ဆင်ပေးရလို့သူ့ကိုသင်္ခါရဥပါဒณะခန္ဓာလို့ခေါ်တယ်။သူကအကျယ်ကြီးပဲအများကြီးပဲ။နော်။နောက်တစ်ခုကနံပါတ်5မြင်ယုံမြင်သိယုံမြတ်သဘောကဝိညာဉ်ဥပါဒณะခန္ဓာတဲ့ အဲ့ဒီဝိညာဉ်ကလည်းခက်တာဦးဇင်းတို့ကလည်းစိတ်ဆိုရင်အကုန်လုံးသိတယ်လို့ထင်တာစိတ်ကအကုန်မသိဘူးထူးထူးခြားခြားသိတာကစေတသိက်တွေကသိတာဘသူကသိရလဲစေတသိက်တွေကသိပါတယ်စေတသိက်တွေကဖန်တီးတာစေတသိက်တွေကဖန်တီးတာနော်စိတ်ကဘာလဲဆိုမြင်လိုက်တဲ့အရာကိုသိပြီးရင်ပြီးပြီသိပြီးတော့ तू ကလှသလားမလှဘူးလားရန်သူလားမိတ်ဆွေလားကောင်းသလားမကောင်းဘူးလားအဲ့ဒါသူ့လုံးမဟုတ်ဘူး ။ तू ကမြင်လိုက်တာလည်းကိုမြင်ပြီးသိပြီးပြီးသွားပြီဒါသူ့တာဝန်ကိစ္စဆုံးပြီလို့ပြောတာ။ဒါတော့ကောင်းမကောင်းဘသူကနေပြီးတော့မှဆုံးဖြတ်ချက်ချတယ်လို့ဆိုဝေဒနာဆုံးဖြတ်ချက်ချတာ။ဘသူကဆုံးဖြတ်ချက်ချလဲ။ဝေဒနာဆုံးဖြတ်ချက်ချဝေဒနာဆုံးဖြတ်ချက်ချတာဒါကြောင့်မလို့အာကောင်းတယ်ကွာမကောင်းဘူးကွာလှတယ်ကွာမလှဘူးကွာရန်သူကွာမိတ်ဆွေကွာအမဲတယ်ကွာဖြူတယ်ကွာတိုးတယ်ကွာရှိတယ်ကွာအဲ့ဒါကဝေဒနာနေရာမှာသွားဖြစ်နေတာနော်ဒါကြောင့်မလို့ကြံတဲ့နေရာတွေကစေတသိက်တွေကနေပြီးတော့မှနော်ဟိုလိုဒီလိုတွေဖြစ်အောင် သူကဖန်တီးတတ်တဲ့သဘောရှိတယ်။ဒါကြောင့်ဝိညာဉ်ကသူကမြင်လိုက်တဲ့အရာလေးကြားလိုက်တဲ့အရာလေးကိုမြင်လို့သိကြားလို့သိဒါလေးပဲနော်အဲ့လောက်ကလေးပဲသူတာဝန်ရှိတယ်။သို့တော့သူတို့ကအဲ့ဒီ၅ပါးလုံးပေါင်းလိုက်တဲ့အခါကျတော့တခုတည်းလို့ဖြစ်သွားတာ။တခုတည်းလို့ဖြစ်သွားတာခွဲလို့ရသေးလား။ခွဲလို့မရပါဗျာ။မရတော့ဘူး။ဒါကြောင့်အခုပြောမယ်ထပ်ပြီးတော့နော်အခုမြင်စဲခဏမှာပါဝင်နေတဲ့အရာ၅မျိုးရှိတယ်နော်မျက်စိနဲ့အဆင်မပါဘူးလား ပါပါဗျာပစ္စုပန်တဲ့တဲ့မှာပေါ်လာတဲ့အဆင်းနဲ့မျက်စိဒီနှစ်ခုကဘာခန္ဓာရုပ်ဥပါဒါနဲ့ခန္ဓာပါဗျာဟုတ်တယ်အဲ့ဒီရုပ်ဥပါဒါအဲ့ဒီရုပ်ဒီနော်သူကလောကီခန္ဓာတွေဖြစ်နေတဲ့အတွက်ကြောင့်မလို့တဏှာဒိဋ္ဌိရဲ့ level ထဲမှာဖြစ်ရပြည့်ရတဲ့နော်ရုပ်တွေဖြစ်လို့သူ့ကိုတဏှာဒိဋ္ဌိကဆွဲနေလို့ဒီရုပ်ကိုရုပ်ဥပါဒါနဲ့ခန္ဓာလို့ပြောတာတော့ပါပြီနော်တင်ပါဗျာအဲ့တော့ဟောဒီရုပ်ကိုမြင်ခြင်းကြောင့် ခံစားမှုကလည်းဒီတိုင်းပဲဟောဒီခံစားမှုဝေဒနာကိုတဏှာနဲ့လည်းစွန့်နေတယ်ဒိဋ္ဌိနဲ့လည်းစွန့်နေတယ်နော်ဟောဒီမှတ်သားတဲ့နော်မြင်ရတဲ့အာယူပါယုံကိုမှတ်သားတဲ့တင်ညာကလည်းပဲသူအဲ့ဒီတင်ညာလေးကိုပဲတဏှာနဲ့တော့လကောင်းနော်ဒိဋ္ဌိနဲ့တော့လကောင်းစွန့်နေတယ်ပြီးတော့မှဒီတိုက်တွန်းနှုတ်ဆောင်မှုသဘောတွေကိုလည်းပဲနော်တဏှာနဲ့တော့လကောင်းဒိဋ္ဌိနဲ့တော့လကောင်းစွန့်နေတယ်ဒါကြောင့်သင်္ခါရဥပါဒနဲ့ခန္ဓာတိမှုသဘောလေးကိုလည်းပဲ နော်တဏှာနဲ့တော်လကောင်ဒိဋ္ဌိနဲ့တော်လကောင်ဒီနေ့တဏှာဒိဋ္ဌိနှမျိုးလုံးနဲ့စွဲနိုင်တယ်ဒါကြောင့်သူ့ကိုဝိညာဉ်ဥပါဒနဲ့ခန္ဓာတဲ့ခိုင်တိစိတ်ကလေးတစ်ခုဖြစ်လိုက်တဲ့အချိန်ခါမှာခန္ဓာဘယ်နှပါပါငါးပါးလုံးပါပါပါငါးပါးလုံးပါတယ်ခိုင်တွေ့လားဒါတော့မြင်တိုင်းကြားတိုင်းနာမ်တိုင်းစားတိုင်းထိတိုင်းတိတိုင်းမြင်စေခဏကြားစေခဏနာမ်စေခဏထိစေခဏတိစေခဏအဲ့ဒီခဏလေးတွေအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီ moment လေးတွေမှာ each moment မှာသူကခန္ဓာ၅ပါးကြီးပဲဖြစ်တာ ဒါတော့ဖြစ်တာကဘသူတွေလဲလို့မေးရင်ခန္ဓာ၅ပါးဒါပေမဲ့အဲ့ဒီဖြစ်တဲ့ပြစ်တဲ့ခန္ဓာ၅ပါးယုံနံတရားကိုမသိတော့ဘသူကကြားဝင်သွားတယ်လဲဆိုတော့တဏှာနဲ့ဒိဋ္ဌိကကြားဝင်ပြီးဆွဲလိုက်တာဒါကြောင့်မလို့အောက်ဆုံးကြောင်းလေးမှာဤကဲ့သို့တဲ့မြင်သိစေမြင်လိုက်တဲ့အရာလေးကိုဘာပဲရဲ့လို့သိတဲ့အခက်ကလေးမှာဒါမြင်သိစေစိတ်ခဝိညာဉ်စိတ်ဖြစ်တာမဟုတ်လားမှန်ပါဗျာအဲ့ဒါအဲ့ဒီမြင်သိစေလေးကမြင်သိစေလေးခါကာလမှာအခုပြောတဲ့၅ပါးလုံးကပါနေတယ် ပါနေတဲ့အတွက်ကြောင့်မလို့သူတို့ကအလွတ်လုံနေတယ်လို့ပြောတာနော်ယုတ်လည်းပါတယ်ဝေဒနာပါတယ်တင်ညာပါတယ်သင်္ခါရပါတယ်ဝိညာဉ်ပါတယ်ငါးခုလုံးမပါဘူးလားပါပါတယ်ဗျာအဲ့ဒီပါဝင်ပြီးအလွတ်လုံနေတာကိုထင်ရှားရှိသောလို့ပြောတာကဲထင်ရှားရှိသောဆိုတာသဘောပေါက်ပြီမလားတင်ပါသဘောပေါက်ပါပြီဗျာအဲ့ဒါကိုပဲဝိပဿနာရှုတာဘာဖြစ်လို့လဲနော်ဘာဖြစ်လို့လဲဆိုတော့ထိုအရာကိုနော်မိမိကယုံနိုင်လို့မသိဘူးဆိုတာနဲ့တပြိုင်တည်းဘယ်သူကနောက်ကဝင်ပြီလဲ တဏှာဒိဋ္ဌိဝင်ပါပြီဗျာဥပါဒံဝင်ပြီတဏှာဒိဋ္ဌိကဒါတော့ဥပါဒံဆိုတာဘယ်တော့ကဆွဲတာလဲမသိမြင်တော့ကဆွဲလိုက်တာကြားတော့ကဆွဲလိုက်တာနာတော့ကစားတော့ကထီတော့ကတီတော့ကဆွဲလိုက်တာဒါတော့အခုမြင်တယ်မနေ့ပြင်ကြမှာမှတ်ပါတော့မှာကွာဆိုလို့ရမလားမရပါဗျာဘာဖြစ်သွားပြီလဲဆွဲပြီးသွားပါပြီဆွဲပြီးသွားဟုတ်တယ်လေဆွဲပြီးသွားပြီမြင်လိုက်တာနေဆွဲတယ်ဆိုကြတယ်လို့မနေ့ပြင်စောင့်တယ်လို့ဖြစ်ပါမလားမမီတော့ပါဗျာမမီတော့ဘူးသွားပြီဒါကြောင့်မလို့ နော်ငါစီဆရာတော်ကြီးကမြင်တော့မြင်စေမြင်ကြိုက်ပါကွယ်မြင်ရင်မြင်တယ်မှတ်ရပါတယ်ကြားတော့ကြားစေကြားကြိုက်ပါကွယ်ကြားရင်ကြားတယ်မှတ်ရပါတယ်ဆိုအဲ့ဒါလေးကိုဆိုလိုတာကဲစကလုံးရဲ့အတိတ်ကအရင်လစ်နစ်တယ်တိုင်းတကသဘောသဘောပေါက်ပြီမို့လားလို့မြင်မြင်မြင်တဲ့မှတ်ဆိုတာစကလုံးလေသဘောပေါက်ပါပြီဗျာလွယ်လားမလွယ်ဘူးဗျာပေါ်ပေါ်လုံးလို့တော့မရဘူးနော်တင်ပါဗျာနော်မြင့်မြင့်မြတ်တဲ့အရာမြင့်တဲ့အရာကောင်းတဲ့အရာမှန်တဲ့ညာပေါ်ပေါ်လေးနဲ့ဘယ်သူမှမရဘူး လူပြည့်အလုံးမဟုတ်ဘူးဒါတင်ပါရွေကြီးကြီးကြီးနဲ့ဝိရိယကောင်းကောင်းနဲ့ပုရိသမဟာပုရိသလို့ခေါ်တဲ့ယောက်ျားမြတ်တို့မိန်းမမြတ်တို့ရွေကြီးကြီးတဲ့ပုံကိုယ်တွေဒါလုံနိုင်တာပြညာညာအရာတော့မရဘူးကြာကြာမှမှမသူမဆိုးနော်ဒါကြောင့်ဒီဒီဥပါဒံဖြစ်ခိုက်ကလေးကိုမိမိကဝိပဿနာဉာဏ်ဥလိုက်တယ်ဆိုရင်တော့ဒီဖြစ်ခိုက်ယုံ nant ကိုသူကတဏှာဒိဋ္ဌိနဲ့မဆွဲလို့ရှိရင်ယုံ nant ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဖြစ်မဆွဲတော့ဘူးမဆွဲလို့ရှိရင်အဲ့ဒီယုံ nant နောက်တစ်ခါပြန်ပေါ်လို့ရှိရင်သူကသူကယုံ nant အဖြစ်ပဲအာယုံနဲ့မှပေါ်တယ် ယောက်ျားမိန်းမပုဂ္ဂိုလ်တ attva ချစ်စရာကြိုက်စရာမုန်းစရာလို့မပေါ်တော့ဘူးမပေါ်တဲ့အတွက်ဒီခန္ဓာကနော်တဏှာတိတိလွတ်သွားတဲ့ခန္ဓာလို့ပြောတာတော့ပေါ့ပြီလားသဘောပေါက်ပါပြီခင်ဗျာဟုတ်ပြီအဲ့ဒါကြောင့်မြင်တည်စေခဏမှာတဲ့အဲ့ဒီဖြစ်ပါဝင်ပတ်သက်နေသောဒီခန္ဓာ၅ပါးရဲ့အလွတ်လွတ်ပုံအလွတ်လွတ်နေကြတာကိုထင်ရှားရှိတော်လို့အဲ့ဒါကိုဆိုလိုပါတယ်ဒါကြောင့်အဲ့ဒီထင်ရှားရှိနေတဲ့ယုတ်နံခန္ဓာဒီနေရာမှာတော့ယုတ်နဲ့နံယုတ်နံကတရွဲခန္ဓာတရွဲပါသို့တော်လည်းသူတို့ကိုတွဲခေါ်လိုက်တယ်ယုတ်နံခန္ဓာ၅ပါးလို့ နော်သူကယုံနံဆိုရင်လည်းပြီးတော့ပြီးတယ်သို့တော့သူကဒီနှစ်ခုလုံးတွဲခေါ်လိုက်တယ်ယုံနံဆိုရင်လည်းဒါပဲခန္ဓာ၅ပါးဆိုရင်လည်းဒါပဲနော်ဒါကြောင့်အခုမြင်စေခဏမှာမြင်ပြီးစေခဏမှာထင်ရှားပါဝင်ပတ်သက်နေသောထိုယုံနံခန္ဓာ၅ပါးကိုတက္ကာယလို့ခေါ်တယ်တဲ့ခိုင်ဒါတော့တက္ကာယခေါ်ပုံသိပြီနော်သိပါဗျာအဲ့တော့ပြန်ချုပ်လိုက်မယ်တက္ကာယဆိုတာလောလောလတ်လတ်လောလောအခုလောလောဆယ်ဖြစ်နေတဲ့ယုတ်နံတရားကိုခေါ်ပါတယ် ဒါဆိုရင်နားလည်ပြီနော်နားလည်ပါပြီဗျာကောင်းပြီဗျာဒါတော့ဖြစ်ဆဲယုံနံကိုတက်ကာယလို့ခေါ်တယ်ဆိုရင်ထိုတက်ကာယလို့ခေါ်တဲ့ထိုယုံနံနေပုံမှာဘယ်ပုံပဲနိတဏှာတိတိကဆွဲတယ်လဲဆိုတာသိရအောင်အောက်ကဟာတွေအဲသူကတော့ဟောဘက်တိဖတ်ပေးမှရမှာနော်အောက်ကနောက်တစ်ပတ်ဆက်ဖတ်ကြအောင်ဗျာ ခန္ဓာ၅ပါးကိုတဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းပေါ်ဝိပဿနာမရှိသောတာမန်ပုဂ္ဂိုလ်သည်မြင်ရသောအစင်းကိုလည်း နှစ်သက်သာယာပြီးတဏှာဖြင့်ဆွဲတတ်၏ယောက်ျားမိန်းမဟုထင်မှတ်ပြီးဒိဋ္ဌိဖြင့်ဆွဲတတ်၏မျက်စိအကြည်ဓာတ်ကိုလည်းတဏှာဖြင့်သာယာဆွဲလန်းတတ်၏ငါမြင်သည်ဟုဒိဋ္ဌိဖြင့်လည်းဆွဲတတ်၏ဟောအဲ့ဒါဒီတစ်ပတ်လေးပဲထားလိုက်ပါဦးနော်သူကပထမ၅မျိုးလုံးကိုပထမတစ်မျိုးပေါ့လေအစင်းယူပါယုံကိုမြင်လိုက်တဲ့အချိန်ကမှတဏှာဒိဋ္ဌိဝင်လာတဲ့သဘောတရားလေးတွေပြောတာ ဘလို့သူလှုပ်သွားတာလဲပေါ့ဝိပဿနာမရှိသောတာမန်ပုဂ္ဂိုလ်သည်တဲ့နော်တာမန်နေတဲ့အချိန်တာမန်ပုဂ္ဂိုလ်ဆိုတာတာမန်နေတဲ့အချိန်ပေါ့ဗျာအဲ့ဒီလိုခါမှာမြင်ရတဲ့အဆင့်ကိုလည်းမြင်လိုက်ရတဲ့နော်အဆင့်ယူပါယုံအဆင့်ယူပါယုံဆိုတာကအပြင်ပိတ်ကြီးပဲမဟုတ်ဘူးဗျာကုဘာသာကိုကြည့်နေလဲအဆင့်မပါဘူးလားပါပါတယ်ဗျာပါတာပေါ့ဗျာခင်ဗျားတို့မှန်ကြည့်တာဘသူဘသူဘသူပြန်ကြည့်နေတာကိုကိုကိုပြန်ကြည့်ရအောင်ကိုအဆင့်လက်ကိုကြည့်တဲ့သဘောမကျဘူးလား သဘောကြသဘောကြတာဗောတခါတည်းလှပပြီးကြော်ရှင်းနေအောင်ပြီးလင်ငါတော့ဒီနေ့ကတော့စမကြကြဝက်ထွက်မယ်ဗောနော်ခရစ်မတ်ပါတီတက်လာအောင်မဆိုတော့လားနယူးယားပါတီတက်လာအောင်မဆိုတော့လေနော်လှပကြော်ရှင်းကိုကြိုက်တဲ့အလိုဝက်စားလေးတွေဝက်ပြီးတော့မှမှန်လေးရှင်းမှာရှင်းလဲလဲနောက်လဲလဲနေပဲတခါတည်းအဲ့ဒီကြည့်နေတဲ့ချိန်စဉ်းစားကြည့်လေကိုယ်စိတ်ထဲဖြစ်နေတာကိုစဉ်းစားကြည့်ပါလားဟာငါတော့နော်ဒီလိုဒီလိုလေးဝက်လာတာနော်အဲအဲကြည့်ကောင်းမယ်ပေါ့အနည်းဆုံးအဲ့ဒီလိုလေးဖြစ်နေတာဟာကိုယ့်ရဲ့အစင်းယူပါယုံကိုကိုယ်သဘောကျနေတာပဲ နော်ဒါတော့ကိုယ့်လက်ကိုကြည့်လားနော်ကိုယ့်လက်ကလားနုတယ်ဖတ်တယ်လားကိုယ့်လက်သေးလေးခြေသေးလေးထိုးဆိုမလေးကြည့်လိုက်ကြတာပြောနေတယ်ခါတယ်ဟုတ်တယ်မို့လားဒကမတယောက်ကပြောတယ်ဒီလိုတော့လှကျင်လင်းလို့ဖရားတဲ့ခြေတော်အေးတာတော့မှနော်ခြေစွပ်မစွပ်နိုင်ဘူးတဲ့နော်ဘာဖြစ်လို့လဲဆိုခြေသေးလေးတွေလှတာသူကသူကဦးစင်းကိုအရွတ်တိုက်ပြောတာနော်ဒီလိုတော့မိမဖြစ်ရတာအရှင်များတော့လွယ်တယ်မှတ်နေလားတဲ့နော်အေးခံပြီးတော့အလှပြဟုတ်တော့လို့ဟုတ်သားဆောင်းတွင်းကြီးလေအဲ့ဒါတော့စဉ်းစားကြည့်ပါလား နော်ကိုကိုကိုလေးကြည့်ပြီးတော့လဲသဘောကျတယ်နော်အပြင်ကမြင်ရတဲ့အစင်ယူပါကိုကြည့်ပြီးတော့လဲသဘောကျတယ်အဲ့ဒီလိုနှစ်သက်သာယာမိတယ်ဆိုတာအခုကိုမြင်လိုက်တဲ့မြင်စဲခဏလေးမှာနော်ကိုစိတ်ထက်ကလှတယ်ရဲသဘောကျစရာကောင်းတယ်ရဲဆိုတဲ့ခံယူချက်ကလေးနဲ့လက်ခံလိုက်တာမဟုတ်လားသဘောကျတယ်ဆိုတာလေတာယာတယ်ဆိုတာကြည့်လို့ကောင်းလိုက်တာမဆိုးပါဘူးလှပါတယ်ဟောကြည့်လို့ကောင်းပါတယ်ဆိုတာလေးကဒယ်တို့ပြောမယ်ဆိုရင်ကိုယ့်ရဲ့အကြိုက်ကလေးနဲ့သူ့ရဲ့အပြင်ဘက်ကအဆင်ယူပါရုံလေးနဲ့ तू ဟာ အဲ့ဒီအစိမ့်ယူပါယုံကိုတဏှာကကြိုက်သွားလိုက်တာနော်နှစ်သက်တယ်ตายရတယ်သဘောကျတယ်လက်ခံတယ်တူတူပဲဒါတော့အဲ့ဒီစိတ်ကလေးတွေကဒီအစိမ့်ယူပါယုံကလေးကိုမြင်နေမြင်နေတဲ့အချိန်ကမြင်တိုင်းဖြစ်မနေဘူးလားဖြစ်နေပါဗျာနော်မျက်စိနဲ့အဆင့်နဲ့ဆက်သွယ်မိတဲ့အချိန်ကမှအဲ့ဒီဆက်သွယ်မိတဲ့အချိန်တောက်လျှောက်သူဖြစ်နေတာပဲနော်တောက်လျှောက်ဖြစ်နေတာဒါကြောင့်မလို့ဒီအဆင့်ကိုမြင်ရတဲ့အခါမှာတဲ့မြင်ရတဲ့အဆင့်ကိုตายရပြီးတော့တဏှာနဲ့ဆွဲတယ်အဲ့ဒါကိုပြောတာ ဒိဋ္ဌိနဲ့ကဘယ်လိုဆွဲတယ်လဲနော်ထားပါတော့လူတစ်ယောက်ကိုမြင်နေဆိုလို့ရှိရင်နော်ဝိပဿနာနယ်ပင်မှာကတော့တခုတော့ရှိတယ်နော်ဝိဇ္ဇနောဝိပဿနာအကြောင်းပြောနေတာဝိပဿနာအကြောင်းဓာတ်အကြောင်းပြောနေတဲ့ခါကျတော့မိမိတို့ကိုယ်ကိုမိမိတို့လည်းယောဂီလိုပဲအာယုံသွင်းထားပေါ့နော်ဆရာသမားကမှာလို့ရှိရင်နော်ဒီအခုလိုပဲမှာမှာလေဒါကြောင့်မလို့မိမိတို့ကဝိပဿနာဉာဏ်ဖြစ်ချင်တယ်ဆိုလို့ရှိရင် तू ကယုံနာပရမတ်ကိုမြင်အောင်ရှုရမှာမဟုတ်လား င်ပါဗျာတကယ်အဖြစ်စင်မှာကစောစောကဇက်ခံဇက်ခံထားပြီးပြီလေပဏာမခံထားပြီးပြီလေနော်တကယ်ရှိမှာကယုံနဲ့နမ်းပဲဖြစ်စဉ်လေးပဲဒါဖြစ်လက်ဖြစ်လက်ဖြစ်လက်ဖြစ်လက်ဒါတွားတာဒါသူပုံမှန်တွားနေတာဒါကိုဖြစ်စဉ်ကပညာကြီးကိုဖုံးထားတော့ပညာပေါ်တော့ပရမတ်ကငုတ်နေတာကိုငုတ်တော့ပေါ်တဲ့ဟာပဲဆွဲတာပေါ့ဒါတော့မြင်နေရတဲ့လူဆိုလို့ရှိရင်အကိုင်းမြင်လိုက်တဲ့ဟာကမြင်လိုက်တဲ့သူကနေဘယ်လိုလုပ်မှမလဲဒါလူကြီးပဲလို့ဖြစ်မသွားဘူးလားဖြစ်သွားပါဗျာဟောတွားနေတာကယောက်ျားဆိုရင်ဒါယောက်ျား သွားနေတာကမိမဆိုရင်ဒါမိမလို့မထင်ဘူးလားထင်ပါတယ်ဗျာထင်တယ်ကင်ကောင်းပြီဗျာနော်သွားတဲ့အခါမှာတကယ်အတွင်းမှာအစစ်မှန်ဖြစ်နေတာကနော်သွားနေတော့လူဆိုတဲ့ဟာဒီဒီလမ်းသွားနေတဲ့အခါမှာသွားခြင်းနဲ့စိတ်မရှိဘူးလားရှိပါတယ်ဗျာဟိုသွားခြင်းတော့စိတ်ကြောင့်မလို့ဝါရောက်တရဲ့ဓာတ်တတိရဲ့တွန်းကန်မှုလှုပ်ရှားမှုတောင့်တင်းမှုသဘောလေးတွေမဖြစ်ဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်ဒါပစ္စုပန်မှာအဲ့ဒီသွားနေတော့လမ်းသွားနေတော့ပုဂ္ဂိုလ်တယောက်ရဲ့တန်တန်မှာ သွားကျင်သောစိတ်ရဲ့ထိုသွားကျင်သောစိတ်ကြောင့်မလို့ပေါ်လာတဲ့ဝါရောရုပ်ရည်ဒီနှစ်ခုကဖြစ်နေတာဒါပစ္စုပန်ဖြစ်နေတာဒါတော့ဒီသွားနေတဲ့လူကိုဦးဇင်းတို့ကဒီလူကြီးကိုတခါတဲ့နော်ကွဋ္ဌာတတွေဖြောက်ပြီးတော့မှဝိပဿနာဆိုတဲ့ဓာခွက်ကနဲ့ပါသွားပြီးတော့ထည့်ပြီးတော့မှခွဲကြည့်လိုက်မယ်ဆိုရင်ဒဇစီဒဇစီအကုန်ရှာငါစောစောကပြောတာကငါ့ကိုပြောလိုက်တာဒါလူဒါကြီးကယောက်ျားကြီးလို့ပြောတယ်ဒါတော့ရှိသမျှခန္ဓာကိုယ်အစိပ်ပိုင်းသေးသေးလေး cell လေးလောက်အထိခွဲပြီးတော့မှ ယောက်ျားဆိုတာဘာပြောတာလဲလို့ရှာတော့ရှာလေရှာလေပျောက်လေပျောက်လေပဲရှာလေရှာလေတွေ့လေတွေ့လေကဘာလဲဆိုရင်ရုပ်သဘောနဲ့နာမ်သဘောသိပြီးလို့ရှိရင်တော့နာမ်တော်မတွေ့တော့ဓာကြီးလေးပါပဲတွေ့မှာဟုတ်တယ်မလားတင်ပါဗျာအဲ့တော့အဆုံးစွန်ရောက်တဲ့ခါကျတော့ထိုလူကိုပြောနေတဲ့အတဲယောက်ျားဆိုတာဘယ်ဟာလေးပြောတာလဲ32ခုတတာပဲခွဲကြည့်စပင်လေးယောက်ျားခေါ်မလားစပင်ကစပင်ပဲမွေးညင်းယောက်ျားခေါ်မလားမွေးညင်းမဲ့ယောက်ျားမခေါ်ဘူး ဒီသွားကြီးတွေယောက်ျားခေါ်တယ်လားသွားပဲခေါ်တယ်ယောက်ျားမခေါ်ဘူးကဲ32ခုတာတာမြင်ရတဲ့ပြင်းညက်နဲ့ခွဲတာတော့ယောက်ျားပြောက်မသွားဘူးလားပြောက်သွားပါတယ်ပြောက်သွားပြီပြောက်သွားပြီသူကပုံသဏ္ဍာန်ပြင်းညက်ကြည့်ပြီးတော့မှခွဲထားတာကိုဒါတော့အဲ့ဒါလေးလက်ထပ်ခွဲနောက်ဆုံးကြတဲ့ရုပ်ဆိုရင်ဓာတ်ကြီးလေးပါပဲကြံခဲ့တယ်ဒီအာဘောဒီဇောဝါရောအသက်ရှင်နေလို့ရှင်တော့နန်တရားရှိမှာဒါတော့လမ်းသွားနေတဲ့ပုဂ္ဂိုလ်အသက်ရှင်နေတဲ့အတွက်ကြောင့်မလို့နန်ရှိတယ်ဒါကြောင့်သွားခြင်းတဲ့စိတ်ရဲ့ထိုစိတ်ကြောင့်မလို့ဖြစ်တဲ့ဝါရောဓာတ်တွေကြီးဒါတော့ဒါတွေက တွန်းမယ်ကမ်းမယ်လှုပ်ရှားပေးမယ်အဲ့ဒါကြောင့်ခန္ဓာကိုယ်ကြီးကရှေ့ကိုရွေ့တယ်ရွေ့တဲ့အခါကျတော့ဟောဒီခန္ဓာကိုယ်ကြီးကသွားနေတဲ့ပုံတရံကြီးကဝိညာဉ်မြင်တဲ့သူကဒီလိုသွားဒီလိုဖြစ်နေတာဒါသွားတယ်လို့ခေါ်တယ်မသွားဘဲနဲ့ဒီလိုတောင်းတောင်းတော်ကြီးဆိုရင်ရက်တယ်ဟုတ်တော့မလားလို့တင်ပါဗျာအေးအဲ့ဒါကာယဝိညာဉ်ခေါ်တယ်ဒါတော့မြင်ရတဲ့သူကနော်သူကတကယ်အစစ်မှန်ဖြစ်တာကသွားခြင်းနဲ့စိတ်ရယ် သွားအဲသွားခြင်းနဲ့စစ်ကြောင့်ဖြစ်တဲ့ဝါရောရွရွသည်အစစ်အမှန်ထိုပုဂ္ဂိုလ်တဏ္ဍမှာဖြစ်နေသောယုံနဲ့နံဒါပေမဲ့မြင်တဲ့ပုဂ္ဂိုလ်ကယောက်ျားကြီးပဲမိန်းမကြီးပဲဆိုပြီးတော့အပေါ်ရာမြင်တဲ့ပညာမဆွဲဘူးလားဆွဲပါတယ်ညာဆွဲတယ်ဒါတော့ဖြစ်နေတာကယုံနံဆွဲလိုက်တာကယောက်ျားမိန်းမဖြစ်မသွားဘူးလားဖြစ်သွားပါတယ်ညာအေးဆွဲလိုက်တာအဲ့ဒါပဲဒါတော့ဒီနေရာမှာဆွဲတဲ့ခါမှာမြင်ရတဲ့အရာနဲ့ပတ်သက်မြင်တဲ့ပုဂ္ဂိုလ်ကလည်းသူ့ကိုယ်သူငါမြင်လိုက်တယ်ဆိုတော့အစွဲအစွဲကလေးနဲ့ တကယ်တမ်းကျတော့ကိုဗစ်ကနေကြီးလိုက်တဲ့ခါကျတော့စေကုပဇာရနဲ့အစိမ့်ယူပါအောင်တိုက်ဆိုင်လို့ဒါကိုမြင်လိုက်တဲ့မြင်သိစိတ်ဖြစ်သွားတာမဟုတ်လားတင်ပါဗျာမြင်တာကိုသိတဲ့စိတ်မြင်သိစိတ်အဲ့ဒီမြင်သိစိတ်ဖြစ်တာကိုကိုဗစ်ကလည်းပဲငါလို့ခေါင်းတက်လိုက်တယ်ဖြစ်တာက မြင်သိစိတ်ဆွဲလိုက်တာကငါဒီလိုဖြစ်မသွားဘူးလားဖြစ်သွားပါတယ်အေးအဲ့ဒါကိုပြောတာကဲဒါကြောင့်မလို့ယောက်ျားမိန်းမလို့ထင်မှတ်ပြီးတော့လဲဒိဋ္ဌိနေဆွဲတယ်တဲ့နောက်တစ်ခါကြည့်လေမျက်စိအကြည်ဓာတ်စောစောပြောပြီးပြီ မျက်စိကိုယ်မှာရှိနေတဲ့အကြည်ဓာတ်ကလေးကိုလည်းပဲနော်ကြည့်လို့ကောင်းလိုက်တာဆိုလို့ရှိရင်ကိုယ်မျက်လုံးလေးကကြည့်လိုက်တာနဲ့တခါတည်းတမ်းမြင်နေတမ်းမြင်နေဆိုရင်မြင်ရတဲ့သဘာဝလေးကိုကိုယ်ကသဘောမကျဘူးလားသဘောကျပါတယ်ခင်ဗျာအာသဘောကျတယ်ဦးစင်းတို့ကျတော့အခုမျက်မှန်တက်ပြီလေတခုကြည့်မယ်ဆိုမျက်မှန်မချိလို့မရဘူးမျက်မှန်မတက်လို့မျက်နှာတွေအခုပြားခြင်းနေပြီလူတွေမျက်လုံးတခါတည်းနော်အချိုက်နေရပြောက်ပြီးတော့ပြားပြားကြီးလုံးချောချောကြီးဖြစ်ချင်းလာတယ်ဆိုတော့တခုခုကြည့်ချင်းမျက်မှန်လိုက်ရှာရတယ်ဟုတ်တော့မဟုတ်လားမျက်မှန်လိုက်ရှာရတယ် အဲ့တော့မျက်မှန်မရှာဘဲနဲ့ကြည့်လိုက်တဲ့နဲ့ဘက်ခနဲ့ကြိုက်တယ်လို့ဟာငါအမြင်တဲဆူးရှာတာပဲဆိုပြီးတော့ကိုကိုကိုမြင်ရတဲ့သဘာဝလေးလည်းမကြိုက်ဘူးလားကြိုက်ပါတယ်ဗျာကြိုက်တယ်သဘာဝအဲ့ဒါပဲဒါကြောင့်မလို့ပဇာရအကြည်ဓာတ်ကိုလည်းပဲตายာပြီးတော့တဏှာနဲ့ဆွဲပါတယ်တဲ့ငါမြင်သည်လို့စောစောကပြောသလိုမြင်စိတ်ဖြစ်တာကအဲဖြစ်တာကစကုဝิญဉ်စိတ်မြင်စိတ်ဒါပေမဲ့မြင်စိတ်နေရာမှာဘသူကဥတယ်လဲဆိုတော့ငါဆိုတဲ့အတ္တဥမသွားဘူးလားဥသွားပါတယ်ဥသွားတယ်။နောက်ဒါကြောင့်မလို့ အဲဒီဆရာတော်ကြီးကဤကိုကာယတလံမြနဲ့နှဝနာယုတ်ဖြစ်၍ချုပ်၏နာယုတ်နှစ်နာယုတ်နှစ်တန်ဖြစ်ဖြစ်ဟံကိုဧကံဒိဋ္ဌမမြင်ကြ၍နော်ဖြစ်တာကတန်ယုတ်နော်ဧကံဒိဋ္ဌမမြင်ကြ၍ငါထငါထိုင်ငါကင်ငါသွားငါကြားငါကြည့်ငါသိငါမြင်ဓာတ်ဖြစ်အင်ကိုအတွင်းထဲမှာယုတ်တဏ္ဍတ္တိဖြစ်တာဓာတ်ဖြစ်အင်ကိုငါလျင်မုတ်ချမှတ်ထင်ကြသည်တက်ကာယဒိဋ္ဌိအစွမ်းသည်တဲ့ခိုင်ဖြစ်နေတာကပစ္စုပန်တဲ့တဲ့ဖြစ်နေတာကဘာလဲ ရုပ်တွေနန္ဒီရုပ်တဏန္တရုပ်တဏန္တတွေဖြစ်နေတာကိုမမြင်တဲ့ခါကျတော့အဲ့ဒီမြင်နေတဲ့ဒီဟာရှေ့မှာ तू ကနော်ထတယ်ဆိုရင်ရုပ်နာဖြစ်နေတာကို ရှေ့ကငါထလို့ထတော့တကယ်ရုပ်နာပရမတ်တွေရှိမှာဘသူသွားသွားပြီးတော့ရောက်နေလဲငါရောက်နေတာငါရောက်နေတာတကယ်ငါကရှိသလားရှိပါဗျာမရှိဘူးဒါကြောင့်အစွဲမှားတယ်အစွဲအစွဲတယ်ဆွဲတယ်ဆိုတာက ရှိနေသောပရမတ်နေရာမှာမရှိသောပညာတွေနဲ့အစားထိုးပြီးတော့ဆွဲဆွဲသွားတာ အရှိပရမတ်ဆိုတာယုံနာမရှိတာကယောက်ျားမိန်းမဒါတော့ယုံနာပရမတ်ပေါ်မှာနော်ယောက်ျားမိန်းမပညာကြီးကဖုံးပြီးတော့ဖုံးသွားတော့တဏှာကဆွဲဒိဋ္ဌိကဆွဲအဲ့ဒါကိုပဲနော်ငါထငါထိုင်ငါကိုင်ငါသွားငါကြငါကြည့်ငါတိငါမြင်ဓာတ်ဖြစ်အင်ကိုဖြစ်နေတာကယုတ်ဓာတ်နန္ဒပါဗျာအဲဒါဓာတ်တွေပဲဓာတ်တွေပဲနော်ယုတ်ဓာတ်နန္ဒတွေပဲ ဓာတ်ဖြစ်ရင်ကိုငါလျင်မုတ်ချဟောမြင်လိုက်ဒါဘာလို့လဲငါမြင်တာလေငါကိုယ်တိုင်မြင်တာဟောဒီလိုမလားဘူးလားတင်ပါဗျာอืมဒါတော့ပရမတ်မှာကစိတ်ကိုဝိညာဉ်စိတ်ဖြစ်တာသူဆွဲတာကငါမြင်တာဟောအဲ့လိုဖြစ်သွားတယ်ဒါကြောင့်ငါထငါထိုင်ငါကဲငါသွားငါကြားငါကြည့်ငါတိငါမြင်ဓာတ်ဖြစ်ရင်ကိုငါလျင်မုတ်ချမှတ်တင်ကြသည်တက်ကာယဒိဋ္ဌိအစွမ်းဒီတဲ့ဘာသူကြောင့်တက်ကာယဒိဋ္ဌိကြောင့်ပါဟုတ်တယ်ဒါတော့တက်ကာယဆိုတာကဘာသူလဲလာပြီးခန္ဓာ၅ပါးဥပါဒံ ဥပါဒณะခန္ဓာ၅ပါးလောလောဆယ်ဖြစ်ဆဲမလားတင်ပါဗျာဟောအဲ့ဒီတော့သက်ကာယဆိုတာ လောလောဆယ်မြင်ဆဲကြားဆဲနားဆဲစားဆဲခဏမှာဖြစ်နေတဲ့ယုံနံထိုယုံနံကိုယုံနံမှမသိတော့အမားကဝင်တော့ဒိဋ္ဌိသက်ကာယနဲ့ဒိဋ္ဌိပေါက်တော့သက်ကာယဒိဋ္ဌိပါဗျာဟုတ်တယ်ကဲနောက်တစ်ခုသွားကြစို့ဗျာနော်ကဲအောက်ထိဖတ်လိုက်ပါနော်ဒီပိုက်ဆုံးမြင်လို့ကောင်းတာကိုလေตาယာနဲ့ဆက်ပြီးဆွဲလိုက် မကောင်းလျင်လဲကောင်းတာကိုမျှော်လင့်လျက်တဏှာဖြစ်ဆွဲ၏ထိုမြင်လို့ကောင်းမကောင်းခံစားမှုကိုပြီးငါဟုဒိဋ္ဌိဖြင့်ဆွဲပြန်၏မြင်သောအရာကိုမှတ်မိတာကိုလည်းနှစ်သက်ဆွဲလန်း၏ထိုမှတ်မိတာကိုပြီးငါဟုလည်းထင်မှတ်ဆွဲလန်းပြန်၏မြင်မှုကြောင့်ကြောက်ကြဆိုင်မှုနှလုံးသွင်းမှုကိုလည်းတဏှာဖြင့်နှစ်သက်ဆွဲလန်း၏ ထိုကြောက်ကြဆိုင်မှုကိုပြီးငါဟုလေဒိဋ္ဌိဖြင့်ထင်မှတ်ဆွဲပြတ်၏မြင်သိမှုကိုတာယာဆွဲလိုက်၏ငါကမြင်တယ်ဟုလေဒိဋ္ဌိဖြင့်ထင်မှဆွဲလန်းပြတ်၏ဤနည်းဖြင့်မြင်စေခန္ဓာ၅ပါးတို့ကိုတဏှာဒိဋ္ဌိတို့ဖြင့်တာယာလျက်၎င်းထင်မှားလျက်၎င်းဆွဲလမ်းမှုများဝိပဿနာမရှိမိလျင် အမြဲဖြစ်နေ၏ဟုတ်ပြီနော်ဒါတော့စောစောက ပြောတာကမြင်လိုက်တဲ့အချိန်ခါမှာမြင်တဲ့အဆင့်ယူပါရုံနဲ့ပတ်သက်လို့စောစောကတခုပြီးပြီနောက်အခုကဝေဒနာတင်ညာသင်္ခါရဝိညာဉ်ပုံမှာဘယ်လိုနည်းနဲ့ဆွဲတယ်လဲဆိုတာကိုရှင်းပြမယ်စောစောကရုပ်ပြီးသွားတော့အခုတခါကျတော့ဝေဒနာပေါ့နော်ဝေဒနာကို ခံစားမှုကိုဆွဲပုံဒါတော့ပစ္စုပန်နော်ဖြစ်လာတဲ့ယုံ nant ပုံမှာ သူကဝေဒနာကသူကဘာခေါ်မလဲ evaluation လုပ်တာပေါ့ဗျာပြောမယ်ဆိုရင်နော် evaluation လုပ်တာကို့အကြက်ကလေးနဲ့ကိုနော်ကို့ဆွဲလေးနဲ့ကိုဒါတော့ကောင်းတယ်ကွာဒါတော့မကောင်းဘူးကွာဒါလှတယ်ကွာမလှဘူးလို့ဆိုကို့အကြက်ငကောတော့ကကို့မှာစံထားစရာလေးရှိတယ်နော်ဒါတော့အဲ့ကို့စံလေးနေပဲဒါကြိုက်တယ်မကြိုက်ဘူးဆိုတာကို तू ကဆုံးဖြတ်သွားတာလူတိုင်းအတွက်မဟုတ်ဘူးသူ့အတွက်ဒါတော့အဲ့တော့မြင်လိုက်တဲ့အခါမှာမြင်တဲ့အရာကိုနော်ကောင်းတယ်လို့ तू ကနော်တတ်မှတ်ထားတဲ့ထဲမှာပါခဲ့လို့ရှိရင် အဲ့ဒီမြင်လိုက်တဲ့အရာလေးနဲ့ပတ်သက်ပြီးတော့ခံစားမှုကဘာဖြစ်လာလဲဆိုတော့သူ့အတွက်ကောင်းတယ်ဖြစ်မသွားဘူးလားဖြစ်သွားပါတယ်ဗျာဒုက္ခဝေဒနာပေါ့ဗျာကောင်းတယ်ဆိုတော့နော်ဒုက္ခဝေဒနာဖြစ်တယ်ဒါတော့ဒုက္ခဝေဒနာဖြစ်လိုက်ပြီဆိုရင်ဒုက္ခဝေဒနာနောက်မှာအမြဲတမ်းတဏှာလိုက်တယ်တခါကြီးဘယ်သူလိုက်လဲတဏှာလိုက်ပါတယ်ဗျာဟုတ်တယ်လေခမကြိုက်တယ်လို့ပြောတာကမကြိုက်ခင်တော့ကနော်သူဒီမြင်လိုက်တာလေးကိုသဘောကျတာအရင်မလာဘူးလားအရင်လာပါတယ်ဗျာသဘောကျတာအရင်လာတဲ့ခါကျတော့အဲ့ဒီကြောင့်မတကား ကောင်းလိုက်တာကွာခင်ဗျအဲ့လိုမျိုးလားတင်ပါဗျာအဲ့ဒါကောင်းလိုက်တာကွာဆိုတာမြင်လိုက်တဲ့အရာလေးနဲ့ပတ်သက်ပြီးတော့ခင်ဗျစိတ်ထဲမှာစံထားတာလေးနဲ့ကြိုက်သွားပြီတဲ့သွားပြီဆိုတဲ့ခါကျတော့ခင်ဗျလက်ခံလိုက်ပြီးလက်ခံယုံနေမဲလားဆိုမဟုတ်သေးဘူးအဲ့ဒါကိုတော့ကြည်ရင်ကြည်ရင်မြင်းမြင်းကြိုင်ကြိုင်နေပူပူပူကြိုက်တယ်ကြိုက်တယ်ကြိုက်တယ်စိတ်ကလေးဒါမဖြစ်ဘူးလားဖြစ်ပါတယ်ဗျာအေးကိုကြိုက်ပြီဆိုမှတော့နော်မြင်တဲ့အရာဆိုရင်လည်းမျက်လုံးကတခါတည်း နော်လူတာလေးရှေ့သွားတာမျိုးလုံးကနောက်လှည့်ပြီးတော့မြစ်ကိုကြကြံနေတာမရှိဘူးလားရှိပါတယ်ဗျာရှိတယ်မျိုးလုံးကိုချိတ်ကြံနေကြတာဟိုနောက်ကအစင်းယူပါရုံကနော်အဲ့ဒါလို့အဲ့ဒါတော့အဲ့ဒီခါမှာဘာဖြစ်တယ်လဲဆိုရင်အဲ့ဒီမြင်လိုက်တဲ့အရာလေးကိုตาယာပြီးဆွဲလန်းတဲ့တဏှာဥပါဒံဝင်ပါတယ်လေတဏှာဥပါဒံပါဗျာတဏှာဥပါဒံเนาะနောက်တစ်ခုကအဲ့ဒါလေးကလည်းသတိထားပါကောင်းပြီဝေဒနာပစ္စယတဏှာเนาะ ဝေဒနာပစ္စယဝေဒနာဖြစ်လို့ရှိရင်ဝေဒနာကြောင့်မလို့နော်နော်ဘာဖြစ်တယ်လဲဆိုဝေဒနာပစ္စယဝေဒနာတည်းဟူသောကြောင့်ကြောင့်ဒီနေ့ဝေဒနာကြောင့်တဏှာတဏှာဖြစ်တယ်လို့ပရိစ္ဆသမုပ္ပါမရှိဘူးလားရှိပါတယ်ဗျာအဲ့ဒါဝေဒနာဖြစ်ရင်ဖြစ်တဲ့ဝေဒနာနောက်မှာတဏှာလိုက်တယ်တဲ့ဒါပေမဲ့ပြဿနာကဘာလဲကောင်းတဲ့ဝေဒနာတွေ့လို့တဏှာလိုက်တာတော့မဆမ်းဘူးနော်ဒါပေမဲ့ဖြစ်တဲ့ဝေဒနာကမကောင်းဘူးမကြိုက်ဘူးမကောင်းဘူးမကြိုက်ဘူးဆိုလို့ရှိရင်လည်းတဏှာလာတာပဲလားဆိုရင်လာတာပဲတဲ့ အားရလဲတဏှာလာပါတယ်ညာလာပဲနော်ဘလို့လာတဲ့တုံးလို့ပြောလို့ရှင်ကို့မှာနော်တုတ်ကွေးဖြစ်လို့ဖျားပြီဆိုကြပါစို့ဗျာဒီရသည်နော်တုတ်ကွေးဖြစ်လို့ဖျားတယ်ဆိုတော့တုတ်ကွေးဖြစ်ပြီဆိုတာလည်းမကြိုက်ဘူးလားကြိုက်ပါတယ်ဗျာအားကြိုက်တာပေါ့သူများတွေကခေါ်ခေါ်ခေါ်ခေါ်နဲ့အဲ့လိုကောင်းတဲ့ချင်းကိုကလည်းပဲတခါတည်းဟိုလိမ့်ဒီလိမ့်နဲ့အတော်နေရဆိုးတာဟုတ်နော်ကြိုက်လိုက်ခါမှတခါတည်းဒူးတွေခါတွေပေါင်းတယ်အဲ့တော့ကောင်းပြီကြိုက်တဲ့ခါကြတော့နော် မိမိကတခါတည်းဒီအကြိုက်ကြီးဘယ်တော့ပျောက်ပါမလဲပျောက်ပါမလဲနဲ့နော်ပျောက်မှလေးကိုမစဉ်းစားပြီးတွေးပြီးမျှော်မနေဘူးလားမျှော်နေပါတယ်ဗျာမျှော်နေတာနော်ဒါတော့ကြိုက်နေတဲ့ခဲနေတဲ့ကိုမှထူလို့မရထောက်လို့မရနှိပ်လို့မရကြိုက်နေတဲ့ခဲနေတဲ့စိတ်ကဘာလို့မျှော်လဲပျောက်ချင်တာပဲမျှော်နေတာပျောက်ချင်တာမျှော်နေတာဒီဒီဝေဒနာပျောက်မှာကိုမျှော်နေတာဆိုတဲ့အခါကျတော့ဖြစ်တာကဒုက္ခမျှော်နေတာက ဒုတဏပါဗျာဒါမို့မျောနေတာကဒုက္ခပေါ့ကြောက်သွားတာလေကြောက်သွားရင်ချမ်းသာသွားပြီမဟုတ်လားလို့ဒါတော့ကောင်းပြီတဏကတဲ့မကောင်းတဲ့ဒုက္ခဝေဒနာဖြစ်တဲ့အချိန်ခါမှာနော်ဖြစ်တာကတော့ဒုက္ခဝေဒနာဒါပေမဲ့ဖြစ်နေတဲ့သူကဒုက္ခကြီးကိုကြိုက်တာမဟုတ်ဘူးအဲ့ဒီဒုက္ခဖြစ်နေတဲ့ဒုက္ခကြီးကိုပျောက်သွားတာကိုမျောနေတာမျောနေတာဒါတော့ဒုက္ခဝေဒနာပေါ်လာမှာကိုလှမ်းဆွဲတာမဟုတ်လား တင်ပါဗျာအဲ့ဒါကြောင့်မလို့မကောင်းလျင်လဲနော်ကောင်းတာကို မျော်လဲလျက်အဲ့ဒါလေးကိုသိချင်မှတ်တာနော်ဒါကြောင့်မလို့ဝေဒနာနောက်မှာတဏှာဖြစ်တယ်ဆိုတာကဒုက္ခဝေဒနာနောက်မှာတဏှာဖြစ်တာရှင်းတယ်ဒုက္ခဝေဒနာနောက်မှာတဏှာဘလို့လို့ဆွဲတယ်လဲဆိုတော့ဒုက္ခဝေဒနာကိုတဏှာဆွဲတာမဟုတ်ဘူးဖြစ်နေတဲ့ဒုက္ခဘယ်တော့ပြောက်မလဲလို့ပေါ်လာမဲ့ဒုက္ခဝေဒနာ ပြောက်လို့ဒုက္ခဝေဒနာလေးပေါ်မဲ့ခြင်းကိုကြိုးမှန်းပြီးတော့မှဆွဲနေတာတောင်းတနေတာ တော့ပါပြီနော်တင်ပါဗျာအဲ့ဒီအကွက်ကလေးကိုမိမိတို့ကတေချာမှတ်ခဲ့ကြတော့မဆိုရင်နော်ပရိစ္ဆသမုပ္ပါလည်းမျက်စိလဲတတ်တယ်အဲ့ဒါကြောင့်မလို့မကောင်းတဲ့ဝေဒနာပေါ်လဲတဏှာကရှိရပဲလို့ပြောချင်တာကောင်းတဲ့ဝေဒနာပေါ်လဲတဏှာကဆွဲရပဲမကောင်းတဲ့ဝေဒနာပေါ်လဲတဏှာကဆွဲရပဲမကောင်းတာပေါ်တော့ဘလို့ဆွဲတယ်လဲမကောင်းတာကိုဆွဲတာမဟုတ်ဘူးမကောင်းတာကြီးဘယ်တော့ပြောက်မလဲလို့ပြောက်မကောင်းတာပြောက်ပြီးပေါ်လာမဲ့ဒုက္ခဝေဒနာကိုလှမ်းဆွဲတာလှမ်းတောင်းတနေတာနော်တန်တနေတာဤနည်းဖြင့်တဏှာပေါ်ရပဲတဲ့နော်ဒါကြောင့်မလို့ မြင်လို့ကောင်းမကောင်းမမြင်လို့ကောင်းမကောင်းခံစားမှုကိုပဲနောက်တစ်ခါငါဆိုတဲ့အစွဲလေးနဲ့တစ်ခါ order ဖြစ်ပြန်တယ်နော်ဦးဇင်းတို့အတ္တထဲမှာနော်ဝေဒကအတ္တဆိုတာရှိတယ်နော်ဖြစ်သည်မြဒီမိမိရဲ့ရုပ်တဏ္ဍာနေထဲမှာ sorry မိမိရဲ့ရုပ်တဏ္ဍာနေထဲမှာနော်ခံစားတတ်တဲ့အတ္တကောင်လေးရှိတယ်ဆိုတဲ့ဝေဒကအတ္တပေါ့နော်အဲ့ဒါလေးရှိတယ်ဒါကြောင့်မလို့အဲ့ဒီဝေဒက အတ္တဆိုတာလေးကနော်သူတို့တချို့တချို့တော့အယူတွေမှာအဲဝေရကအတ္တဆိုတာလေးနော်ခံစားစရာရှိတာကိုသူကခံစားယူတာဒါကြောင့်မလို့အဲ့ဒီခံစားရတဲ့အရာတွေကို သူသာမရှိလို့ရှိရင်တော့ငါတို့ကအယုတ်ကြီးလိုပဲနော်ဒီဟောရာဘာရုပ်တင်နဲ့လှုပ်ထားတယ်ပလတ်စတာတင်နဲ့လှုပ်ထားတဲ့အရာကိုနော်မိနစ်သွားတွေ့ရင်ပူတယ်လို့ဩပါမှာမကူမဩပါဗျာဩနိုင်ဘူးလေအယုတ်ကြီးကို ဒါတော့ကျုပ်တို့ရဲ့ခန္ဓာကိုယ်ထဲမှာလည်းအဲ့ဒီအတ္တရာမရှိလို့ရှိရင်လည်းအဲ့ဒီအယုတ်ကြီးလိုပဲပူမှန်းမသိအိမ်မှန်းမသိဒါတော့သိနေတာကအဲ့ဒီဝေဒကအတ္တဆိုတာလေးရှိလို့တဲ့နော်ဝေဒကဆိုတဲ့ခံစားတတ်တဲ့ခံစားစရာရှိရင်ခံစားတတ်တဲ့အတ္တကလေးရှိလို့ဒါတော့ကောင်းပြီခံစားမှုဖြစ်လာပြီးအဲခံစားမှုစရာရှိလို့ကိုယ်မှာခံစားမှုတွေဖြစ်ပြီဆိုရင်သူ့ရဲ့စိတ်ထဲက automatic ဘသူ့ကို refer လုပ်တယ်လေရည်ညွှန်းတယ်လေ ကအတ္တဟောပါဝေဒကအတ္တဟုတ်တယ်ဝေဒကအတ္တဒါလေးရှိလို့စောစောပြောပြီလေသူဒါမရှိလို့ရှင်ကျုပ်တို့ကအယုတ်ကြီးနဲ့အတူတူပဲနော်ဆိုင်နေမှာပြထားတဲ့အယုတ်ကြီးကိုသွားပြီးတော့မှနော်မိနစ်တို့လို့ပူတယ်လို့မအောင်ဘူးနော်လူသွားတို့ရင်တော့အော်မှာပေါ့အဲ့တိုင်းပဲသူကလူတွေမှာဝေဒကအတ္တဆိုတာလေးဒါမပါခဲ့ရင်တဲ့ဒါတွေခံစားလို့မရဘူးဆိုပြီးတော့အဲ့ဒီခံစားဖြစ်စရာလေးကိုပဲသူ့ရှိကြောင်သူ့ကြောင်မလို့ခံစား နိုင်တယ်လို့တချို့ကလည်းအဲ့လိုဆိုတယ်ဒါတော့ခံစားနေတာလေကကဲဝေဒနာဟုတ်သေးရဲ့လားမဟုတ်တော့ပါဗျာတကယ်ဖြစ်တာကဖြစ်နေတဲ့နော်ဖြစ်ပေါ်နေတဲ့ယူပါအဲမြင်နေတဲ့ယူပါယုံလေးပေါ်မှာခံစားတာကဝေဒနာဒါပေမဲ့သူတို့ယူဆတာကအဲ့ဒီမြင်တာလေးကိုခံစားတာကအတ္တသူတို့ခေါ်တော့ဝေဒကအတ္တဟောကွဲမသွားဘူးလားကွဲပါပါအေးအဲ့ဒီနီးအဲ့ဒီနီးနော်အဲ့ဒီနီးနဲ့ဆွဲတာဒါတော့ဟော အဘိဓမ္မာလို့သို့မဟုတ်ပရမတ်လို့ပြောမယ်ဆိုရင်ဝေဒနာစေတသိက်ဖြစ်တာနော်စင်ယူပါယုံနဲ့မျက်စိနဲ့စကုပ္ပတာရနဲ့ထိခိုက်တဲ့အခါမှာလှတယ်မလှဘူးကောင်းတယ်မကောင်းဘူးကဝေဒနာကခံစားမိတာနော်ဒါတော့ငါကခံစားတာဟုတ်ရဲ့မဟုတ်ပါဗျာငါဆိုတာကအတ္တကိုပြောတာနော်ဒါကြောင့်မလို့ငါကခံစားတယ်လို့ဆွဲမိရင်တဲ့အဲ့ဒါဒိဋ္ဌိဖြစ်ပြန်ရောတဲ့နော်ဒါတော့တဏှာဒိဋ္ဌိပါမသွားဘူးလားပါပါပါတယ်ဗျာပါသွားတယ်ဒါကမှတ်သားတာ မြင်တဲ့အရာလေးကိုစောစောကပြောရတယ်လေကိုကရှေ့ကမြင်ဘူးထားရင်မြင်လိုက်တဲ့အရာကိုကအကျွမ်းဝင်နေပြီဆိုကြပါစို့ဗျာအမြဲတမ်းလိုလိုမြင်နေတယ်မြင်နေတယ်ဆိုတော့တခုခုနဲ့ပေါ့နော်စာအုပ်ထဲမှာမြင်နေမယ်နော် TV channel တွေပေါ်မှာကြည့်မြင်မယ်နော်အနည်းစဉ်တွေ့နေမယ်ဆိုရင်ဒါမြင်စရာယူပါရုံနဲ့မိမိကအကျွမ်းဝင်နေတော့အခါကျတော့မြင်လိုက်တာနဲ့မသိဘူးလားသိပါလေဆရာသိသွားပြီဒါတော့အဲ့ဒီသိသွားတာကိုပဲမြင်လိုက်တဲ့အရာကိုသိတာကိုမှတ်မိတယ်လို့မသုံးဘူးလား သုံးပါတယ်ဗျာမှတ်မိတယ်လို့သုံးတာဒါကြောင့်ဦးဇင်းတို့နေ့စဉ်ဘဝမှာပညာတွေသင်ထားတယ်ကိုကိုသင်ထားတဲ့အရာတွေကိုမှတ်မိနေတယ်ဆိုတာပညာမဟုတ်ဘူးတဲ့ဦးဇင်းတို့အပြီးဒီမှာမှကျတော့တင်ညာပါတဲ့ပါတယ်လေတင်ညာပါဗျာတင်ညာတင်ညာတွေနဲ့မှတ်ထားတာဒါကြောင့်မလို့မှတ်မိအောင်လို့အထက်ထက်အထက်ထက်အထက်ထက်နော်မိမိတို့မိမိလေ့လာတဲ့ဟာကိုအထက်ထက်အထက်ထက်လှုပ်ယူရတယ်အဲ့ဒီကြမှာတင်ညာကနေပြီးတော့မှဆွဲမှတ်မိပြီးတော့မှတ်မိတဲ့အရာတွေကိုစဉ်းစားတွေးခေါ်ကကြမှာဆင်ခြင်ကကြမှာပညာဖြစ်သွားတာ တင်ညာကပညာဖြစ်ဖို့တော့အထောက်ပံ့ပေးတယ်နော်ဒါတော့ရှိပါတယ်ကောင်းပြီဒါတော့မြင်တာကိုမှတ်မိတယ်မှတ်မိလိုက်တာလေးကငါကမှတ်မိတာလားသို့မဟုတ်တင်ညာကမှတ်မိတာလားတင်ညာကမှတ်မိတာတင်ညာကမှတ်မိတယ်ဒါတော့မှတ်မိဖို့မှတ်မိနေမှာဘယ်ရမစိုးပေါ့နော်လူလူချင်းမြင်လိုက်တဲ့ခါကျတော့ကိုကမတွေ့တာနှစ်ပေါင်းများစွာကြာတဲ့လူကိုကပြန်တွေ့လိုက်တယ်ကိုဟာမင်းဘသူရေးဟာခေါ်လိုက်တဲ့ခါကျတော့နော်ဟာမင်းနဲ့ငါမတွေ့တာကြာလိုက်ကွာမင်းနော်မင်းငါ့ကိုမှတ်မိတယ်အံ့ဩတယ်ဆိုတော့ အောင်ပါမဲ့ငါများအဖိုးကြီးများထင်တယ်လို့လားငါမှတ်မိပါတယ်ကွာနဲ့ပြောဘူးလားပြောပါတယ်ဗျာအဲ့ဒါပါလေဒိဋ္ဌိဝင်သွားတာပါဗျာဟုတ်ဘူးဗျာမာနငါငါမှတ်မိတယ်ဆိုတော့မာလည်းမဖြစ်တော့ဘူးလားဖြစ်သွားပါတယ်ဗျာအဲ့ဒီလိုလဲမာနလည်းဖြစ်တယ်လို့တဏှာနဲ့မာနလည်းတွဲရင်ပဲเนาะဘာဖြစ်လဲလဲဆိုတော့တဏှာကကိုမှတ်မိတာလေးကိုကြွားလိုက်တာလေဟုတ်တော့မလား ကြွားလိုက်တာအဲ့ဒါကြောင့်မလို့မှတ်မိတာလေးကိုကိုကစွဲတာပေါ့ငါတော်တော်မှတ်မိတာပဲဆိုအမှတ်ကလေးကိုကိုကနော်တာယာတဏှာနဲ့မတာယာမိဘူးလားတာယာပါပါလေအေးတဏှာနဲ့တာယာမိမာနကလည်းပဲနော်လက်မထောင်တာပဲနောက်တစ်ခါမှတ်မိတာကိုတင်ညာကမှတ်တယ်တင်ညာကောင်းလို့မှတ်မိနေတယ်လို့မယူဆပဲနဲ့မြင်လိုက်တဲ့အရာကိုပြန်မှတ်မိတာကိုပဲငါကမှတ်မိတယ်ဆိုပြီးအဲ့ဒါလိုဖြစ်ပြန်တယ်ငါဆိုတာဘသူ့ကိုပြောတာလဲဆိုတော့အတ္တဘသူပြောတာလဲ အတ္တပါဗျာနော်အတ္တနဲ့ငါနဲ့နော်အဲ့ဒါအတူတူပဲငါဆိုတာကဆရာတော်ကြီးများကဒီအတ္တဆိုတဲ့စကားလုံးကိုငါလို့နော်အဓိပ္ပာယ်ပြန်ထားတယ်ဒါကြောင့်နေ့စဉ်သုံးတဲ့နေရာမှာငါဆိုတာတော့ကိုကိုကိုရည်ညွှန်းပြီးတော့သုံးတယ်လို့မှတ်ပါနော်အခုဒီနေရာမှာသုံးတဲ့ငါဆိုတာကတော့ခန္ဓာကိုယ်ထဲမှာမတည်သောအတ္တကောင်ကလေးဇီဝကောင်ကလေးကိုရည်ညွှန်းထားပြီးတော့သုံးတယ်လို့မှတ်ပါနော်အဲ့ဒီငါနှစ်ခုကိုလည်းကိုယ်အောင်မှတ်အောင်နော်ကိုကိုရည်ညွှန်းတဲ့ငါဆိုတာက ဒါကယဉ်ညွတ်တဲ့သဘောပဲထားစောစောပြောသလိုအပြောအပြောမှာပညာနဲ့ပြောတယ်နားလဲတဲ့အခါပညာနဲ့နားလဲအော်မိမိအဲ့လိုမိမိဘက်ကလည်းအဲ့လိုလက်မှတ်ထားပါနောက်တစ်ခုကကြောင်းကြဆိုင်တယ်တဲ့ကြောင်းကြဆိုင်တယ်ဆိုတာတခြားမဟုတ်ပါဘူးမြင်တဲ့အခါမှာပြုပြင်ပေးရတယ်တိုက်တွန်းပေးရတယ်နှုတ်ဆော်ပေးရတယ်နောက်ကနေပြီးတော့မှစီမံပေးရတယ်နော်ဦးစင်းအရင်တစ်ခါပြောတယ်ပြဇက်ကားတဲ့အခါမှာနောက်ကဒါရိုက်တာတစ်ချိန်လုံးစီမံမပေးရဘူး စီမံပေးရပါတယ်စီမံပေးရတယ်လေဒါရိုက်တာတခါတည်းဘယ်သူခံဘယ်ခံဘယ်လိုလုပ်ဘာညာအကုန်လုံးတော့နောက်ကတောက်လျှောက်လုပ်ပေးရတာအဲ့တော့ဒါရိုက်တာဟာပြက်ဇက်ကတဲ့အခါမှာရှေ့ကအကောင့်တွေအကွက်မှန်မှန်လုပ်ဖို့အတွက်နောက်ကနေသူအကုန်စီမံပေးရတယ်ဒီအတိုင်းပဲလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုစေတနာဦးစီးတဲ့စေတသိက်တွေကလိုအပ်တဲ့စေတသိက်တွေကိုဆွဲခေါ်နော်သူ့ရဲ့မြင်လိုက်ကြားတဲ့နားနဲ့ထိုင်းမှာသူ့ရဲ့နော်လိုအပ်တဲ့ဟာစေတသိက်တွေတွဲတွဲတွဲပြီးတော့အဆုလိုက်အဆုလိုက်အဆုလိုက်သူကခေါင်းဆောင်ပြီးလုပ်ပေးရတယ်အဲ့တော့မြင်စရာရှိရင်ဒီစိတ်ဒီစိတ်တွေတွေလုံးမယ်အဲ့လိုအတွဲလက်အတွဲလက်အတွဲလက်လုပ်ပေးရတယ်အဲ့တော့ အဲ့ဒီလိုလှုပ်တဲ့ခါတွေမှာနော်နော်လူချင်းစရာလည်းဖြစ်တယ်မာနဆိုတာလည်းဖြစ်တယ်လောဘဖြစ်တယ်ဒေါသဖြစ်တယ်မောဟဖြစ်တယ်အာစေတနာဖြစ်တယ်တရားဖြစ်တယ်နော်ပညာဖြစ်တယ်အဲ့ဒါတွေအကုန်လုံးသင်္ခါရတွေကြီးပဲသင်္ခါရတွေကြီးပဲဒါကြောင့်သင်္ခါရကအရာကျဲတယ်အမှန်တန်ကျဲတယ်ဒါကြောင့်သင်္ခါရက90တောင်ရှိတယ်ဘယ်လောက်ရှိရလဲ90ရှိပါတယ်ဗျာသင်္ခါရ90ဒါကြောင့်အမှန်တန်အရာကျဲတာဒါပေမဲ့ तू ကတစ်ခါဖြစ်တဲ့90မဟုတ်ဘူး तू ကလိုသလောက်ပဲဆွဲခေါ်သွားတာဒါကြောင့်အဲ့ဒီ မြင်တဲ့အခါမှာမြင်တဲ့စိတ်နဲ့စိတ်ကဝိညာဉ်စိတ်နဲ့တင့်လျော်သောတက်ဆိုင်သောစေတသိက်တွေကိုဆွဲခေါ်ပြီးတော့မြင်စိတ်တကူတခုတူအောင်ဒီလိုလုပ်ပေးရတယ်။အဲ့ဒီမြင်စိတ်ဆိုတာလေးဖြစ်ဖို့နော်သူကစီမံခန့်ခွဲပေးရလို့သူ့ကိုသင်္ခါရဘာလို့ခေါ်လဲသင်္ခါရပါဗျာသင်္ခါရ तू မ तू မလို့ရင်မဖြစ်ဘူးဒါကြောင့်မလို့အဲ့ဒီသင်္ခါရကိုလည်းတာတဏှာနေလဲတာယာဆွဲတယ်ဒိဋ္ဌိနေလဲပဲငါလို့ဆွဲပါတယ်တဲ့ဒါနံပါတ်၄ပေါ့နော် နောက်တစ်ခါဝိညာဉ်ပေါ့တိမြင်သိမှုမြင်တဲ့ခါကျတော့မြင်သိမှုမရှိဘူးလားရှိပါတယ်ခင်ဗျာအဲ့ဒီမြင်သိလိုက်တာမြင်သိတာကိုပဲဒါကတော့ပိုထင်ရှားတယ်ဗျာမြင်လိုက်တဲ့ခါမှာတိပြီဆိုလို့ရှိရင် မြင်တဲ့ခါမြင်လိုက်တဲ့ရူပါယုံကိုတိပြီဆိုတော့အဲ့ဒီကိုမြင်ရတဲ့ဟိုဘက်ကအစိမ့်ရူပါယုံကိုလည်းမစွန့်နိုင်ဘူးလားစွဲပါတယ်ခင်ဗျာဆွဲတာဗောဆွဲတာဗောဒီရာဒီကနော်ခရစ်စမတ်နဲ့နယူးယီးယားနဲ့ short လိုက်တဲ့ဈေးတယ်လည်းပြောမနေနဲ့ကြာကြော်ညာတွေကလည်းဝင်လိုက်တာ TV တွေမှာလည်းပြောမနေနဲ့တို့ကလည်း Australia လည်းလုပ်တယ်ဆိုတော့ဟာလှလိုက်တာကွာဟိုကလည်းငါကြက်လိုက်တာကွာနဲ့တောက်တစ်ခေါက်ခေါက်နဲ့ဖြစ်မနေဘူးလားဖြစ်ပါတယ်ခင်ဗျာဘာကြောင့်ဖြစ်လဲမြင်လို့ဖြစ်တာဟုတ်တော့မလားဖြစ်ပါဗျာအခုရှည်ရင်တွေ့မယ်ကြော်ညာတွေ့မယ် TV တွေကြော်ညာတွေတွေ့မယ်အဲ့တော့အဲ့ဒီမြင်လိုက်တဲ့အရာလေးကိုနော်တာယာနှစ်တဲ့သဘောကျဆွဲတာနော်ဒါတော့ရူပါယုံဆိုတဲ့အဆင့်ကိုကျော်ပြီးတော့မှပုံပန်းသဏ္ဍာန်နဲ့ရောက်မသွားဘူးလား ရောက်တော့ပါเนาะအင်ကြီးလေးတွေတွေ့မယ်ကားတွေတွေ့မယ်ပေါ့ဗျာသူတို့ကြွညာမှာအဲ့ဒါတော့အဲ့ဒီလိုမျိုးတဏှာကမြင်လိုက်တဲ့အဆင်းယူပါယုံပေါ်မှာလဲตายာပြီးတော့ဆွဲတယ်เนาะမြင်တာဘသူလဲလို့မြင်ငါမြင်တာလေဟောဒီငါကเนาะဘသူလဲဆိုအတ္တကိုကိုစားပြုသောငါเนาะဘသူကိုစားပြုတာလဲအတ္တကိုကိုစားပြုတယ်ဟုတ်ဒီအတ္တလေးတာမရှိလဲเนาะဦးဇင်းတို့ကခုနပြောတဲ့ပလာစတာရုပ်ပဲပလာစတာရုပ်ပဲဒီမှမသိเนาะเนาะညီမှမသိ အဲ့တော့ငါကမြင်တယ်ဆိုတာခုနကပြောတဲ့အတွင်းထဲမှာဇီဝအတ္တကလေးရှိနေလို့ထိုဇီဝအတ္တကသာလေမြင်နိုင်တယ်သိနိုင်တယ်ခံစားနိုင်တယ်ဒါကြောင့်မြင်တဲ့အခါမှာလည်းပဲမြင်မှုကိုမြင်သိမှုကလေးကိုတာယာပြီးတော့တဏှာနဲ့လဲဆွဲလန့်တယ်ငါကမြင်တယ်ဆိုပြီးတော့အတ္တဒိဋ္ဌိနဲ့လဲဆွဲလန့်တယ်ဆိုတော့ကင်ကြည့်လိုက်စမ်းမြင်စေခဏမှာအစင်းယူပါယုံကိုလည်းမဆွဲဘူးလားဗျာဆွဲပါတယ်ဗျာမြင်ရတဲ့အရာပေါ်မှာခံစားတဲ့ဝေဒနာကိုလည်းမဆွဲဘူးလားဆွဲပါတယ်ဗျာမှတ်သားမိတဲ့တင်ညာကိုလည်း ဆွဲဘူးလားဆွဲပါတယ်ဗျာမြင်သိမှုတွေဖြစ်အောင်လို့နောက်ကတိုက်တွန်းလို့ဆိုပေးရတာကိုလည်းဆွဲဘူးလားဆွဲပါတယ်ဗျာမြင်တဲ့အခါမှာသိမှုကိုလည်းမဆွဲဘူးလားဆွဲပါတယ်ဗျာအေးအဲ့ဒါကြောင့်မြင်လိုက်တဲ့အရာကိုမြင်လိုက်တဲ့အဆင့်ယူပါယုံကိုအပြင်ဘက်ကအဆင့်ယူပါယုံရောအတွင်းဘက်ကစေကုပဒါရာရောမြင်ပြီးသိတာကိုရောကင်ဒီ၃ချက်ကိုယုံနံပရမတ်တွေပျောက်ပြီးတော့မှကြောင်းကျွတ်စစ်တုံမှုပျောက်ပြီးတော့မှဂွင်းစိတ်ကြီးပျောက်ပြီးတော့ပြည့်ညက်တွေဝင်နော်အစစ်မှန်ကယုံနံပရမတ်ဖြစ်၏နော်မြင်လိုက်တဲ့ချင်းခါမှာအဲ့ဒါကိုမသိတော့ ဝိပဿနာဉာဏ်သတိပညာမရှိတဲ့အချိန်ကမှယောက်ျားမိန်းမပုဂ္ဂိုလ်တ attva သူငါတွေဝင်ပြီးတော့မှအရှိနေရာမှာမရှိတာတွေနဲ့အစာထိုးပြီးတော့တဏှာဒိဋ္ဌိဆွဲလန်းမှုဖြစ်၏တဲ့ဟုတ်ပြီလားမှန်ပါဗျာအဲ့ဒါကြောင့်ဤနည်းဖြင့်မြင်စေခန္ဓာ၅ပါးကိုဗါတယ်လေမြင်စေခန္ဓာ၅ပါးပါအေးဗျအဲ့ဒါခုနပြောခဲ့တာလေမြင်စေကလေးမှာမြင်တဲ့အခက်ကလေးမှာအမတန်တိုတောင်းတဲ့အချိန်လေးတွက်မှာကိုင်ခန္ဓာဘဏ္ဍမဖြစ်သွားတယ် ၅ပါးလုံးဖြစ်သွား၅ပါးဖြစ်တာဒါတော့အဲ့ဒါလေးကလေမြင်နေတဲ့အရာတစ်ခုကိုကြည်နေတဲ့တခါတည်း၅ပါးစက်တဲ့စက်တဲ့စက်တဲ့စက်တဲ့စက်တဲ့ဖြစ်နေတာထိုစက်တဲ့ဖြစ်နေတဲ့ခါမှာမိမိကကြိုက်ပြီဆိုလို့ရှိရင်အဲ့တဏှာတိတိကလည်းတဏှာတိတိကတခါတည်းရှေ့ကဖြစ်နေတာကယုံနဲ့နံဒါတော့ရှုမှတ်မှုဉာဏ်မပါတဲ့ခါကျတော့ဥပါဒံကမကပ်ဘူးလားဗျာကပ်ပါတယ်ဗျာအေးအဲ့ဒါကြောင့်ရှေ့ကဖြစ်တာကယုံနဲ့နံမတိလိုက်တော့ဥပါဒံဒါမဟုတ်ဆရာတို့ကြည့်တယ်အဲ့လိုမဖြစ်အောင်လို့သူကပြောင်းပြန်စီထားတယ်ရှေ့ကဖြစ်ဖြစ်နောက်က ဟုတ်တော့မလားတင်ပါခင်ဗျာအေးအဲ့ဒါရှေ့ကဖြစ်ဖြစ်ဆိုတာဖြစ်ဖြစ်ဆိုတာဘာလို့လဲဆိုအခုလောလောဆယ်ယုံနံပြောတာဒီယုံနံအခုဖြစ်ပြီးအခုမပြတ်ဘူးလားပြတ်ပါတယ်ခင်ဗျာပြတ်တယ်လေပြတ်တော့ရှေ့ကဖြစ်ဖြစ်ဆိုတာအခုလောလောဆယ်မြင်စိတ်ဖြစ်တဲ့ချိန်မှာမြင်စိတ်ယုံနံဖြစ်နေဤထိုဖြစ်နေတဲ့ယုံနံကိုသူကယုံနံလို့မသုံးတော့ဘဲနဲ့ယုံနံနဲ့မိမြခြင်းပေါ့နော်ယုံနံနဲ့နာမည်ပဲ꿰ပြီးတော့အရာတူနေတယ်နော်ဒီဖြစ်ပြလို့သုံးလိုက်တယ် ယုံနာဆိုလဲဒါပဲထိုယုံနာဒီပဲအဖြစ်ပြရှိလို့အဖြစ်ပြလို့လည်းသုံးတယ်ဒါတော့ရှေ့ကဖြစ်ပြဖြစ်တာနဲ့ပြတာဖြစ်တယ်ဝိပဿနာဉာဏ်ပါလို့ရှိရင်ဝိပဿနာမဲ့ဝိပဿနာဖြစ်ရင်အော်ဒါဖြစ်သွားတာယုံနာပါလားအော်ဒါကတော့ဖြစ်တာနဲ့ပြတာပါလားဒါကတော့ဟောအနိစ္စဒုက္ခအနတ္တပါရဲ့လားလို့အဲ့ဒီလိုမျိုးတိလိုက်တယ်ဆိုလို့ရှိရင်အဲ့ဒီတိမှုဉာဏ်ကလေးကိုဝိပဿနာဉာဏ်လို့ခေါ်တယ်ဘာလို့ခေါ်လဲဝိပဿနာဉာဏ်ပါဗျာဒီနည်းအဲ့ဒီဉာဏ်မှာနော်မက်ကနှမျိုးရှိတယ် ဝိပဿနာရှုခိုက်မှသိတဲ့မဲ့ဒါကယုံနံကိုသိတာအရိယာမဲ့အရိယာမဲ့ကြီးပေါ်တဲ့အချိန်ခါမှာတကယ်အစစ်မဲ့ကြီးပေါ်တဲ့အချိန်ခါမှာဖြစ်တာကတမဲ့နော်ဒါကဒါကိုအရိယာမဲ့လို့ခေါ်တယ်ဒါကြောင့်ဝိပဿနာမဲ့အရိယာမဲ့လို့နှမျိုးမရှိဘူးလားရှိပါတယ်ဗျာအဲ့တော့ဝိပဿနာမဲ့ကဘာကိုမြင်တယ်လဲဆိုရင်ရှုတယ်လဲဆိုရင်ဝိပဿနာမဲ့ဒီပိဿုပံယုံနံဖြစ်စေယုံနံကိုရှုဤဝိပဿနာမဲ့ကဘာရှုလဲပိဿုပံ ယုံနံကိုရှုပါတယ်အဲပစ္စုပန်အခုလောလောဆယ်ဖြစ်ဆက်ကိုရှုတာနော်ဒါကြောင့်တခါအရိယာမဲ့ကြတော့အရိယာမဲ့ပေါ်လိုက်ပြီဆိုတာနဲ့သူ့ကြတာဘာဘာကိုမြင်တယ်လဲဆိုတော့နိဗ္ဗာန်မြင်တာဘာမြင်တာလဲနိဗ္ဗာန်မြင်တာပါနိဗ္ဗာန်မြင်တာဝိပဿနာမဲ့ကဘာကိုမြင်တာလဲနိဗ္ဗာန်ကိုမြင်တာပါခင်ဗျာဝိပဿနာယုံနဲ့ sorry ကြောင်းမြန်ဖြစ်သွားတယ်အဲဝိပဿနာယုံနံကိုယုံနံအဲဒါတော့ပစ္စုပန်လို့ထည့်ပြဝိပဿနာမဲ့က ပစ္စုပန်ယုံနံပါဗျာအေးဟုတ်ပြီအဲ့ဒါလေးကိုပစ္စုပန်ဆိုတာထည့်စေခြင်းလို့ယုံနံကဘယ်တော့မှယုံနံလဲလို့မေးစရာဖြစ်မှာဆိုလို့အခုဖြစ်နေသောယုံနံဒါကြောင့်မလို့ပစ္စုပန်ယုံနံကဝိပဿနာမက်ကမြင်တယ်အရိယာမက်ဖြစ်တဲ့ခါကျတော့နိဗ္ဗာန်ကိုမြင်မယ်ဒါတော့ဟောဒီအရိယာမက်ကြီးပေါ်အောင်လို့အရိယာမက်ကြီးရအောင်လို့ရအောင်လို့ဝိပဿနာမက်ကိုပွားရတာဒါကြောင့်ရှေ့ကဖြစ်ဖြစ်နောက်ကမက်ဆိုတာအရိယာမက်ပြောတာမဟုတ်ဘူးဗာမက်လဲဝိပဿနာမက်ဗာမက်လဲ ဝိပဿနာမဲ့ကိုပြောတာပါဗျာဝိပဿနာမဲ့ကိုပြောတာဒါတော့ဗျောင်းမြန်စဉ်းစားကြည့်ပါလားရှေ့ကဖြစ်ပြလို့သိရင်တော့နောက်ကမဲ့ပေါ့ဒါတော့ရှေ့ကဖြစ်ပြကိုမသိဘူးဆိုလို့ရှင်တော့ရှေ့ကယုံနံဖြစ်တာကဟုတ်တော့မဟုတ်လားဒါတော့ဝိပဿနာဉာဏ်မပိုင်ဘာဖြစ်ရတော့မလဲရှေ့ကယုံနံလေတကယ်လို့ဝိပဿနာဉာဏ်မပါခဲ့ရင်အဲ့ဒီနေရာဘယ်သူလာမလဲတဏ္ဍဒိဋ္ဌိကတ်တော်ပါမှာအဲတဏ္ဍဒိဋ္ဌိဥပါဒံပေါ့ဒါကြောင့်မလို့ရှေ့ကယုံနံနောက်ကဥပါဒံဖြစ်မသွားဘူးလား ဖြစ်သွားပါတယ်အေးအဲ့ဒါမျိုးမှတ်နော်ဒါတော့ရှေ့ကယုံနံနောက်ကဥပါဒဥပါဒမမှတ်လို့တကယ်လို့မှတ်ခဲ့မယ်ဆိုရင်တော့ရှေ့ကဖြစ်ပြနောက်ကမဲ့ဒါကသိမကြည့်ပဲဖြစ်နေလားရှေ့ကဖြစ်ပြရှေ့ကဖြစ်ပြနောက်ကမဲ့မဲ့ဟုတ်ပြီဒါကရှုနေတဲ့အချိန်ဝိပဿနာရှုနေတဲ့အချိန်အသိဉာဏ်ဖြစ်နေတဲ့အချိန်ရှေ့ကဖြစ်ပြနောက်ကမဲ့အေးမရှုတဲ့အချိန်ကျတော့ရှေ့ကယုတ်နံနောက်က ဥပါဒံဥပါဒံပါဗျာအာအဲကြောင့်အဲ့ဒါလေးလည်းမှတ်ထားနော်အဲ့တော့ကောင်းပြီနော်ဒါကလည်းဒီတင်တန်းပြီးရင်တော့ခေါင်းမူးပြီးတော့မအိပ်ရတဲ့ခွေလဲတော့မထင်ဘူးဟုတ်ပါဗျာရှင်ဗျာရေးရေးနေရလို့ပါဗျာကောင်းလုံးအားကြီးလို့ line မှတ်နေရပါဗျာဩဩဟုတ်ပါပြီသားတို့ပါသားတို့ပါဒါကလည်းတစ်ချက်တစ်ချက်တော့မြောက်ပေးတယ်ဒီဖုန်းကြီးကိုကောင်းပြီဒါတော့ဤနည်းဖြင့်မြင်စေယုံနံခန္ဓာ၅ပါးအဲ့တော့ ဖြစ်စဲယုံနာဆိုတာလည်းအခုမြင်စဲကိုပြောတဲ့အတွက်မြင်စဲနဲ့မှတ်ထားနော်သူကခန္ဓာတစ်ပါးစီပြောနေလို့ဟုတ်ပါဘူးအဲဟုတ်တယ်နော်မြင်စဲခန္ဓာ၅ပါးတို့ကိုတဏှာဒိဋ္ဌိတို့ဖြင့်ตาယာလျက်၎င်းထင်မှားလျက်၎င်းဆွဲလန့်မှုဗျာအောက်မှာကွင့်ပြထားတယ်ဘာမရှိရင်လဲဝိပဿနာမရှိရင်ဖြစ်ပါတယ်ဗျာတခါတလေလားရဲဖြစ်တာပါဗျာအဲအဲ့ဒါလေးလဲအဲ့ဒါလေးလဲထည့်အောင်လေတခါရဲ့ဟုတ်ပါဗျာကိုကိုကိုတော့ကြာ တဏှာဒိဋ္ဌိက break time မရှိဘူးဗျာတခါကြီးကျုပ်တို့ကဒါဝိပဿနာကဒါအမလေးဒါလေးလှုပ်ဖို့တိုက်တွန်းလဲရတာနှုတ်ဆော်လဲရတာ အမလေးတခါတည်းပြင်လဲရတာဆင်လဲရတာတဏှာဒိဋ္ဌိကြတော့တခါတည်းအချိန်တိုင်း ever ready ever ready ခင်ဗျအဲ့ဒီဓာတ်ခက်တွေ့ဘူးလားတွေ့ပါဗျာအိန္ဒိယထုတ်တဲ့ဓာတ်ခက်ကျုပ်တို့နေနေစုံဒီနေ့ကတော့ဓာတ်ခက်တွေမရှိတော့ ever ready အချိန်တိုင်းက ready ပဲเนาะဘယ်သူကလဲ တဏှာဒိဋ္ဌိတဏှာဒိဋ္ဌိပါဗျာတဏှာဒိဋ္ဌိကတော့ ever ready ဆိုတော့ကျုပ်တို့နော်ဝိပဿနာမရှိမိဘူးစင်ကြင်ညာလေးမပေါ်မိဘူးဆိုရင်တော့တခါကြီးဘသူဘသူဥသွားပြီတဏှာဒိဋ္ဌိတဏှာဒိဋ္ဌိတဏှာဒိဋ္ဌိဥပါဒာဥပြီဒါကြောင့်မလို့စောစောအဲ့ဒါပြောတာရှေ့ကဖြစ်ပြဆိုတာက မြင်စဲခဏမှာဖြစ်နေတာကယုံနာနေဖြစ်ပြနေတာမဟုတ်လားနော်ဒါကြောင့်မလို့ရှေ့ကယုံနာ ရှုမရှုမှတ်မှုတတိပညာမပါတဲ့ခါကျတော့အဲ့ဒီမပါတဲ့အချိန်တိုင်းဝိပဿနာမရှုတဲ့အချိန်တိုင်းနောက်ကတော့ဥပါဒာနေကြီးပဲတဲ့တခါကြီးဒါကြောင့်မလို့ကျုပ်တို့ဘာကြောင့်တန်တရားရှိအဲနည်းနည်းတော့ရိပ်မိလောက်ပြီပေါ့နော်ရှင်းပါဗျာဒီအဲ့ဒီတန်တရားမှာကျုပ်တို့ချမ်းသာတာကဥပါဒာနေတော့ချမ်းသာတယ်နော်ဘာဖြစ်လို့လဲစောစောပြောပြီလေ ever ready လေ तू က no လိုက်ပြီဆိုတာနဲ့ဒီနေ့မနေ့ငါဘာလေးနဲ့စားရင်ကောင်းမလဲလို့ breakfast ကိုစမစင်စားဘူးလား စဉ်းစားပါလေအဲ့ဒါပဲစဉ်းစားကြည့်လေရှာတနာက အရင်စပြီးတော့နိုးတာနဲ့ပေါ်တာပဲเนาะဒါကတော့ကဲဒီနေ့တော့အချိန်လဲစီပြီဆိုတော့ဒီနေရာလေးလောက်ရပ်ထားပြီးတော့တာဓုခေါ်ကြစို့เนาะသာဓုသာဓုသာဓုပါဗျာ